ဆိုစဉ်တရားမနေ့ဝါစုကစပြီးတော့ဟောလာတော့ပထမဝါဗာရာဏစီမှာဝါစုဝါကကြီးဟောတဲ့တရားဟောခဲ့ဒုတိယဝါတတိယဝါသရုတ်ထဝါအဲသုံးဝါကရာဇုံမြို့မှာဝါကကြီးဟောတဲ့တရားဟောခဲ့သစ္စမ၅ခုမြောက်ဝါဝေသာလီမှာဝေသာလီ မြို့မှာဝါကပြီးတော့ဟောတဲ့တရားဒါလည်းဟောခဲ့ပြီ6ခုမြောက်ဝါကတော့မကုလတောင်ဆိုတာကအဲ့ဒီမှာဟောတဲ့တရားအခုသံဃာနာတရားတဲ့တရားတော်တွေထဲမှာသင်ကြားကြမတွေ့ရဘူးမရှိဘူး အဲဒီမှာဟောတဲ့တရားသဝရင်လုံးဆိုတော့ဟောတဲ့တရားရှိရမှာသံဃာနာတင်စဉ်ကအဲဒီမကုလတောင်မှာဟောတဲ့တရားကိုသံဃာနာမတင်ခဲ့လို့ဖြစ်မှာဖြစ်ပါလိမ့်မယ်မတင်ခဲ့တဲ့အကြောင်းကလည်းပဲဒီပြနေရဟောတဲ့တရားနဲ့ထပ်တူဖြစ်ပြီးတော့နေတာနဲ့မတင်ခဲ့တာဖြစ်ပါလိမ့်မယ်သူကအခုရှိအဲ့ဒါလည်းအတိတရားမဟောနိုင်ဘူး ဒီမကုလတောင်ဟောတဲ့တရားတော့ကိုမခေါ်နိုင်သတ္တမခုနှစ်ခုမြောက်ပါတာဝရိဏမှာဟောတယ်လူကြီးမှာဟောတာမဟုတ်တာတာဝရိဏတာဝရိဏဟောတော်မူဖို့ဒီကရာဇဝလာကြီးကဟောခဲ့ပါပြီရာဇဝလာဆိုရှိရကတော့အဲဒီကုသလာဓမ္မာယကုသိုလ်တရားတဲ့ ကာမဝဆရကုသိုလ်ဟောပုံကိုတရုပ်ထုတ်ပြီးတော့ဟိုမှာဇာရွက်နဲ့ဝေထားတယ်တချို့အဲဒီတော့မရပါဘူးထင်တယ်အဲဒီတော့ပရိသတ်တော့ရှိရနေဆိုတော့ဘုန်းကြီးဟောလိုက်မှလည်းမသိဘူးအဲဒါမလာကြဘူးဘုန်းကြီးကလည်းစောစောကဟောမယ်လို့ပညာမထားဘူးဒါပေမဲ့အဲဒီတော့ဟောရင်လည်းသိရှိတာနဲ့ဟောလိုက်တော့တချို့လည်းမရဘူး

နှစ်မျိုးပါပဲဝမ်းမြောက်ဝမ်းသာနဲ့ဖြစ်တဲ့စိတ်ကိုသောမနာတာသာကိုခေါ်တယ်။ညီနဲ့သိမ်မွေးစားနဲ့ဖြစ်တဲ့စိတ်ကိုဥပ္ပခါတာကိုခေါ်တယ်။အဲဒါနာကုသိုလ်ပြုတဲ့အခါပေးသူတဲ့အခါဝမ်းမြောက်ဝမ်းသာနဲ့ပေးသူလို့ရှိရင်သောမနာတာသာကိုစိတ်တယ်။ဝမ်းမြောက်ခြင်းတွေ့ကြခြင်းမရှိဘဲနဲ့သိမ်မွေးမွေးနဲ့ပေးလူနေလို့ရှိရင်ဥပ္ပခါတာကိုပဲ သောမနာသာသာကုန်မှာလည်းဉာဏ်နဲ့ရှင်ပြီးဉာဏ်နဲ့ရှင်ပြီးတော့ဖြစ်တဲ့ကုသိုလ်စိတ်ဉာဏ်မပါတဲ့ကုသိုလ်စိတ်တွေဒီလိုကနှမျိုးရှိဉာဏ်နဲ့ရှင်ဖြစ်တာကတော့ကုသိုလ်ကံရှိတယ်ကုသိုလ်ကံရဲ့အကျိုးရှိတယ်အကုသိုလ်ကံရှိတယ်အကုသိုလ်ကံရဲ့အကျိုးရှိတယ်လို့ကံကံရဲ့အကျိုးပြီးပြီးတော့ပြုတဲ့ကုသိုလ်ဟာဉာဏ်သာမျိုးဉာဏ်နဲ့ရှင်ဖြစ်တဲ့ကုသိုလ်ဆိုတယ် ဒီလိုမကြဘူးမသိဘူးပဲနဲ့ရာစေရနာလျောက်ပြုတဲ့ကုသိုလ်တွေကတော့ညာနာဝိပုကုသိုလ်ခေါ်တဲ့ဒါတော့ဝမ်းမြောက်ဝမ်းသာနဲ့ပြုတဲ့စိတ်မှာညာညာပါဒမပါဒနဲ့ဆွဲလိုက်တော့စိတ်နှမျိုးဖြစ်သွားညာပါတဲ့စိတ်မှာလည်းမတိုက်တွန်းမဲနဲ့သူ့လိုလိုထက်တဲ့တန်ခါဖြစ်တဲ့စိတ်သူများတိုက်တွန်းပြီးလို့ဘုံမဘုရားကိုတိုက်တွန်းပြီးတော့ပြီးလို့ဖြစ်တဲ့စိတ်အဲဒီလိုတိုက်တွန်းခြင်းမတိုက်တွန်းခြင်းအားဖြင့်နှမျိုးကွဲသွားကြတယ် ညာမပါတဲ့ကုသိုလ်စိတ်ကလည်းဒီလိုပဲတိုက်တွန်းလို့ဖြစ်တာနဲ့မတိုက်တွန်းလို့ဖြစ်တာနှမျိုးပဲတော့အလုံး၄ခုဖြစ်လာဝါမျက်ဝါနာစင်စင်လာနဲ့တက်တက်ကြွကြွနဲ့ဖြစ်တဲ့ကုသိုလ်စိတ်မှာ၄မျိုးဖြစ်တယ်ဝါမမြောက်ပဲနဲ့ဒီနေမွေ့မွေ့ညီညီတက်တက်နဲ့ဖြစ်တဲ့ကုသိုလ်စိတ်ကလည်းဒီတိုင်းမှညာနဲ့စင်လာလည်းကြည့်စင်လာလည်းကြည့်ညာနဲ့စင်လာမှတိုက်တွန်းလို့တိုက်တွန်းပြီးမှဖြစ်တာကြည့်တိုက်တွန်းမှလည်းဖြစ်တာကြည့်ညာနဲ့မစင်လာလည်းမတိုက်တွန်းမှလည်းဖြစ်တာကြည့်တိုက်တွန်းလို့ဖြစ်တာကြည့် အဲလိုခေါ်လိုက်တော့သူကလည်း၄မျိုးပဲဟောပေါင်းလိုက်အားလုံး၈မျိုးရှိတယ်အဲဒီကာမဝဇ္ဇကုသိုလ်စိတ်ရှင်မျိုးဖြစ်တဲ့အခါကာလမှာပါဝင်တဲ့တရားတွေကိုဝေဖန်ပြီးတော့ဟောပြထားတယ်အဲဒါကိုဒီနေ့စာရွက်နဲ့ရိုက်ဝေထားပါတယ်အဲကျင်းကျုပ်တဲ့နေနဲ့ထားပြီးအောင်မယ်ခဏအားလည်းပဲဒီဟာတွေပဲဖတ်နေတာပဲဆိုတာဒီဟာတွေပြောမှလည်းနေလဲသမဏတာဘုညာနာတံမြေအသင်္ကာရိကစိတ်သသင်္ကာရိကစိတ် စစ်ထိုင်၌အမိထုတ်၍ဟောထားသောတရားတော်မှာတဲ့ဘာသာဝေဒနာပညာစေတနာစိတ်သာသမိတမျိုးထိုသောနာဒရိုက်ဉာဏ်တမ်းမြို့အာသင်္ခါရိယသာသင်္ခါရိယစိတ်ဖြစ်သောအခိုက်အတန့်၌သာသောဟောတိသာသာဆိုတရားလည်းဖြစ်တယ်ဝေဒနာဟောတိဝေဒနာလည်းဖြစ်တယ်ပညာဟောတိပညာလည်းဖြစ်တယ်စေတနာဟောတိစေတနာလည်းဖြစ်တယ်စိတ်တန်ဟောတိစိတ်လည်းဖြစ်တယ်စိတ်ဆိုတာအဲဒီစိတ်ပါပဲသာသာသာသမိတကတရား၅ပါး ဒီလိုထုတ်ပြီးတော့ဟောတယ်။နောက်ပြီးတော့ဝိတက်ဝိတက်ကောဟောတိဝိသရဟောတိစသည်ဖြင့်ဝိတက်ဝိသရပီတိဒုက္ခဧကဂတာ။ဒါရင်က၅ပါးလည်းဖြစ်တယ်တဲ့အဲဒီမှာဒုက္ခကလည်းပဲကျင်းနေကျင်းနေ။ဘာလို့ကျင်းတာလဲဆိုပြည့်ကဖသဝေဒနာဆိုတဲ့ဒုက္ခနဲ့အတူတူပဲ။နာမေရာကွဲဒီကေကဘာမှမထူးဘူးဒီကေကအညာပါပြီးတာပဲ။ဒီကေကိုရေသွက်တဲ့ဆိုလို့ရှိရင်လက်သေးကွင်းနဲ့ဟာလေးနှုတ်ပြီးတော့ကြရမှာပြည့်က ဘာသာပညာကစိတ်အဲဘာသာပညာကဒီက၅ပါးနဲ့ဒီကဇာတင်က၅ပါးဆိုရင်လည်းအဲဒီကဒုက္ခနှုတ်ပြီးတော့၄ပါးနဲ့၉ပါးရပါတယ်နောက်ပြီးတော့အိန္ဒြေဖြစ်ပါကြတယ်လေသရာဟတိဝိရဟောတိစသည်နဲ့သရာဝိရိယတတိသမารိပညာအဲမနသောမနတာဇီဝိတဆိုအိန္ဒြေသတိန္ဒြေဝိရိယန္ဒြေတတိန္ဒြေသမာရိန္ဒြေပညာန္ဒြေမနိန္ဒြေသောမနတိန္ဒြေဇီဝိန္ဒြေလို့ပြောတယ် ဟောတဲ့တရားအားလုံး7ပါးကြီးအဲဒီထဲမှာလက်ကိုက်ကွင်းတွေကွင်းတာသမာဓိဆိုတာပြည့်ပါပြီးပြီတဲ့ဧကဂရဧကဂရဆိုတာသမာဓိအတူတူပဲမနနဲ့သောမနာတာကလက်ကိုက်ကွင်းကွင်းတာမနကလည်းမနိမ့်သေးဆိုတာစိတ်ပဲသောမနာတိမ်တွေဆိုတာလည်းပဲဒုက္ခဝေဒနာဝေဒနာပဲအဲဒါကြောင့်အဲဒီသုံးခုကထနေတဲ့လက်ကိုက်ကွင်းကွင်းတာတွေပြည့်၉ခုနဲ့ဒီကသဒ္ဓဝိရိယတတိ လုံကိုအင်းအားလေးသီတာငါးထက်လိုက်ရင်14ပါးရရေကိုတက်မယ်ဆိုလို့ရှိရင်နောက်ပြီးတော့မဲခင်ကြတော့သမာဓိဟောဒီသမာသင်္ကပ္ပဟောဒီစသည်ဖြင့်ဟောတာလေအဲဒီမှာမဲခင်၅ပါးတဲ့သမာဓိဆိုတာပညာပဲသမာသင်္ကပ္ပဆိုဝိတက်ပဲဟောမှာသံဃာ၅ပါးတဲ့ပါတယ်သမာဝါယာမဆိုဝိရိယပဲအဲတရားဝိရိယဝိရိယတွေပါကြတယ်သမာဓိဆိုတာက နာဝိရိယနောက်ကတတိရယ်ဓမ္မသမာဓိဆိုတာသမာဓိပါပြီးသားဖြစ်တယ်။ဒါကြောင့်ဒီ၅ခုကတော့မဲ့ခင်နေရာချင်းဒီဥဒေကိုထုတ်ပြီးတော့ဟောတာအဲတရားအချင်းတော့အထူးမရဘူးတကယ်ကွန်းကွန်းတော့ဓမ္မမတို့14ခု14ခုပဲရှိတယ်။နောက်ပြီးတော့ဘိုး၅ပါးတဲ့ခွန်အားကြီး၅ပါးအဲဘိုး9ပါးတဲ့ခွန်အားကြီး9ပါးအဲဒီမှာလည်းတရားဘောဝိရိယဘောတတိဘောသမာဓိဘောပညာဘောဒီတရားက อืมဒီနာကအိန္ဒြေတွေနဲ့အရာတူးနေပါလေအိန္ဒြေနဲ့ဘုံနဲ့ရာတူးနေနောက်ဟိဥဒ္ဒဘာဒီနှစ်ခုပဲဒီမှာအထူးပါတယ်ဒါရှိရ14ခုနဲ့ဒီကနှစ်ခုနဲ့ပေါင်းရင်သစ္စာဝိရ။နောက်ပြီးတော့မူလ၃ပါးကအာလောဘအာရောဓအာမောဟဆိုအာလောဘအာရောဓဒီငခုထဲလိုက်လို့ရှိရင်ရှိက သက်ချောက်မှာအာသက်ဖြစ်ပါရအာမောဟကတော့ထနေရှိရပညာစွမ်းနဲ့အာမောဟနဲ့အတူတူပဲဒီကမ္မဗရ၃ပါးတဲ့အနာဒိဇာအပြာပါဒသမာဓိရှိတာကမ္မဗရ၃ပါးအနေနဲ့ထုတ်ဟောတယ်ဒီကောကတော့ပြည့်အာလောဘအာရောဓအမောဟနဲ့အတူတူပဲနော်လည်းလက်ကွင်းကွင်းနဲ့သုရိဝတ္တပါတဲ့ဒီကလောကပါဠိတရားဒါနဲ့ဘူခုနှစ်ပါးထဲမှာသုရိဝတ္တပါပါဠိကဖြစ်နောက်ကာယပါဒတိသေတပါဒတိ တစ်စုံသာဓိကစိတ္တဒိဋ္ဌာတို့လုံကာမှုတွေစိတ္တမှုတွေလည်းအာကံမျိုးစိတ္တကံမျိုးတာတွေလုံကာပါံမျိုးစိတ္တပါံမျိုးတာတွေလည်းအာယုစိတ္တစိတ္တစိတ္တတွေလုံအားလုံး60ရှိတယ်ဆန္ဒပါဒါကတော့အဖြစ်တွေပဲခုနဆက်စစ်ပါနဲ့ပေါင်းလိုက်လို့ဆိုရင်30ရှိသွားပြီတတိတာမဇင်ဥပဒါရတရားလေးပါရှိရပါပြီးသားပဲတတိဆိုတာကလည်း အဲအိန္ဒြေထဲမှာပါသွားပြီးတရားဝိရတတိရဲ့သာမဇင်ဆရာကပညာပဲအဲဒီမြင်တွေနဲ့ထားသွားတယ်။အောင်းတကယ်ကိုတွေ့တာကိုကိုရှင်းရအောင်။သမထနဲ့ဝိပဿနာသမထဆိုတာသမာဓိဧကဂတာပဲဝိပဿနာဆိုတာလည်းပညာပဲပါဠိကတည်းကဝိပဿနာနှစ်ပါး။သက္ကဟာအဝိဇ္ဇပါသက္ကဆိုတာဝိရိယပဲအဝိဇ္ဇပါဆိုတာကသမာဓိပဲ။ဒါရီရပါဠိကတရားတွေနဲ့တကယ်ကိုကွင်းတယ်။အားလုံး 56ပါးဖြစ်ပြီတဲ့အဲဒါအလုံးပေါ်ပြတဲ့တရားတွေအမိတွေကတော့56ပါးဖြစ်ဒီကိုအားဖြင့်30ညတာကြီးဒီကိုကတော့30ရေဝပန္နာယသက္ကရာနဲ့ကြာတော့တရားတော်မှာခန္ဓာအခြင်းမောခမနတိကာရတတ္တမေကတတာအမြဲရှင်တာစိတ်တိုင်းစိတ်တိုင်းမှာကုသိုလ်စိတ်တိုင်းမှာအမြဲရှင်တာ၄ပါးကရုဏာမုရိဒာဆိုတာဗုဒ္ဓညာကနှစ်ပါးဒါကတော့ ဒီမှာတစ်ခါမှကရုဏာကတနာတဲ့စိတ်တနာတဲ့အခါကာလကရုဏာနဲ့ရှင်ပြီးတော့စိတ်ကဖြစ်သူတော်ဘာချမ်းသာတာတွေကောင်းစားတွေဝမ်းမြောက်တဲ့အခါကာလမုဒိတာနဲ့ရှင်ပြီးတော့ဖြစ်ဒါကဒီကတရားတစ်ခါမှဖြစ်တယ်ရိုးရိုးဘုရားရှိခိုးနေတဲ့အခါတော့ဒါနာကုသိုလ်ပြုနေတဲ့အခါတော့ဒီလိုတရားနာနေတဲ့အခါတော့ဒါမျိုးကကုသိုလ်ဖြစ်နေတဲ့အခါတွေမှာကရုဏာမုဒိတာမပါဘူး သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဝိရဒိသုံးပါးရခါရခြင်းဒါကလည်းပဲမိစ္ဆာဝါစာမမုဒ္ဒဝါရစာဒီမှာကျူတောင်တဲ့အခါမှာသမ္မာဝါစာဖြစ်တဲ့ဒီအခါမှာရှင်းဗာဏိပါဒစာဒီမှာကျူတောင်တဲ့အခါသမ္မာကမ္မန္တဖြစ်မတရားတဲ့ဖြင့်အတ္တမွေးမှုမှာကျူတောင်တဲ့အခါသမ္မာအာဇီဝဖြစ်တယ်သာသာသိနေပြီတရားစည်းကိုနေတဲ့အခါဒီလိုတရားနာနေတဲ့အခါတရားထုတ်နေတဲ့အခါ ။လူသားပေးကြနေတဲ့အခါအဲဒီလိုခါတွေကဓမ္မဝဇ္ဇကမန္တအာဇီဝမပါဘူး။ရံခါရရှင်ကြီးတဲ့အဲဒီတရားအားလုံး၉ပါးရေဝပါဏမြေပိအာတိပရိစ္ဆသမုပ္ပါဏအာရုပိနောဓမ္မဥမေဓမ္မကုသလာဆိုပြီးတော့အမိထုတ်ပြကြတဲ့56ပါးအပြင်အခြားသောတရားတွေလည်းအကြောင်း ကျဲမိပြီးဖြစ်တဲ့တရားတွေအဲ့ဒီခါကာလမှာဖြစ်သေးတယ်ရှိသေးတယ်အဲ့ဒီတရားတွေလည်းကုသလာတယ်မှာကုသိုလ်တရားတွေပဲဆိုပြီးတော့မြတ်စွာဘုရားဟောတာကသက္ကထာကအဲ့ဒါကိုပြုထုတ်ကြတယ်အဲဌာနဒီမောကမေဇိကာတရမေဇာတရ၄ပါးကုဏမုဒိတာ၅ပါးဓမ္မဝဇ္ဇကမန္တအယူဝ၃ပါးအားလုံး၉ပါးရှိတယ်ယောဘာနာဖြင့်အဲဒီ၉ပါးနဲ့ရှိက30နဲ့ပေါင်းလိုက်လို့ရှိရင်ဒီရေကိုအားဖြင့်39ပါးတဲ့ကုသိုလ်ဆိုဖြစ်တဲ့အခါ 39ပါးသောတရားတွေပါဝင်တယ်တကယ်နဲ့တော့မဟုတ်ဘူးဒီလိုနဲ့တော့ကို34ပါးတော့ပါဝင်နိုင်တယ်အဲနောက်သရုဏသုတကသရုဏတဲ့35ပါးမုဒိတာသုတကမုဒိတာတဲ့35ပါးသမာဝါစာမူလဝါရစာဒီမှာကျန်လက်ကသမာဝါစာတဲ့35ပါးပဲဗန္တိပါဒစာဒီမှာကျန်လက်ကသမာကမ္မန္တတဲ့35ပါးပဲမတရားတဲ့တမွေးခြင်းမှာကျန်လက်ကကာလသမာအာဇီဝတဲ့35ပါးတော့ဒီလိုနဲ့ဖြစ်နေတယ် ဒါမှကုသပြည့်တဲ့ခါကာလတော့34ပါးပဲအဲဒီရံခါရှင်နဲ့သရုဏမုရိဒာအဒမယနပါသမဝဇကမနာဆိုဝိရိတိသုံးပါးဒီ၅ပါးကိုနှုတ်ပြီးတော့34ပါးပဲရှင်နဲ့ရအဲဒီကုသစိတ်နဲ့တပေါင်းနဲ့ပြည့်နိုင်တဲ့တရားတွေ39ပါးဖြစ်ပြီတဲ့အဲ့ဒါပြရတာဟလားဒီနေ့ဟောဖို့ရတာတော့ ကာမဝဆရာကုသိုလ်စိတ်ဖြစ်ကုန်ပြီးတော့ဝိပါဝဆရာကုသိုလ်စိတ်၅ပါးကိုဟောထားပါတယ်အဲဒီ၅ပါးလည်းအကျယ်ကြီးပဲအပြီးတယ်မှာဆိုတဲ့အတိုင်းလွန်ကဲတဲ့တရားဆိုတကယ်ကိုလွန်ကဲတဲ့တရားဆိုတယ်ခေါင်းစဉ်နဲ့မှတ်ဖို့ရတော့မှအမှန်မှရတယ်ရေးမှတာတော့အမှန်မှဆိုတော့မလို့အဲဘုဇိတပြည့်ကြားဖို့ရုံပဲပြောပင်လေကြီးများကျဲတဲ့ပြပင်လေကန်းသွားပြီးတော့ပြရတယ်လို့ အနေကန်းသွားကြတော့အကုန်လုံးတော့ပဲမြင်မလဲဟင်းကြဲကြတာပဲအကန့်အသတ်မရှိကျဲနေတာအဲဒီလိုပဲအပြီးတော့မှဆိုတော့သဘောတရားတွေကိုဝေဘာနဲ့ကအများကျေဝန်းပါလေကျေဝန်းပုံလေးသိပြီးတော့ဗရာတရားဖြစ်ဖို့အဲမြတ်စွာဘုရားရဲ့အဉာဏ်တော်တွေကိုကြီးညိုဖို့ဒါတော့ပါပဲကျင့်မှုအထုပ်ဖို့ကလည်းဒီထဲမှာပါဘူးသူကဟောတာ ကတမေဓမ္မာကုသလာကုသလာကုသရမိရောတရားတော်သည်ကုသလာကုသမိကုံသောဓမ္မာတရားတော်သည်ကတမေတဲ့ဒီတော်မိကုသလာဓမ္မာအကုသလာဓမ္မာဇာတာဓမ္မာတော့ကောင်းခြင်းလို့သုံးဖို့တည်ထားရတယ်အဲ့ဒီတည်ထားခဲ့တဲ့သုံးဖို့တည်းကကုသလာဓမ္မာအရကုသိုလ်တရားပါလဲဆိုဓမ္မောသရကုသိုလ်ကိုပြပပြပြီးအဲ

ဟာသောဟောတိဝေဒနာဟောတိစသည်ဖြင့်ဒီက56ပါးသောတရားတွေအကုန်လုံးထုတ်ပြတယ်ဆိုဓမ္မုဒ္ဒေသာဝါရတဲ့အဲဒီမှာပါဝင်နိုင်တဲ့သိစေတသိက်တရားတွေနံတရားတွေအကုန်လုံးထုတ်ပြတော့ဓမ္မုဒ္ဒေသာအကျဉ်းချုပ်ထုတ်ကြတယ်ဓမ္မုဒ္ဒေတာဓမ္မဥဒ္ဒေတာဥဒ္ဒေတာအကျဉ်းချုပ်ထုတ်ကြတယ်နောက်လည်းကျေရီဝိမာနာရှိတယ် ယာသမင်သမယေခြင်းခန္ဓာယရူပဘဝတိယရူပဘဝ၌ဖြစ်ခြင်းမေကံအကြောင်းမှလမ်းမှဖြစ်သောပထမဇာနာပထမဇာနာဥပါဒမေဇာယဝရတိနေ၏ဒါတိုင်းကဖြတ်ပြီးအနေသိမှာအကုန်လုံးပြီးလို့ရှိရင်ဒါအနေဒီကလည်းမျောသွားတယ်လို့ပါဠိကပါဠိတွေကဝိသေသနာဝိသေတရားတွေအထူးပြုတဲ့ပုဒ်တရားများနေတော့ ဘယ်ကဘယ်ဆက်မှမသိဘူးအင်းရာသမိန်သမီးခြင်းခါ၌ဝဘပြရူပဘဝ၌ဖြစ်ခြင်းဤမေရအကြောင်းအကြောင်းမှန်လမ်းမှန်ဖြစ်သောပထမဇာနာပထမဇာဥပါဒံလေးသာပြည့်စုံစေ၍ဥပါဒံလေးသာရောက်ရွာပြည့်စုံစေရတဲ့ပြင်နေ၏ဒုက္ခကာလမှာလို့ဆိုလိုတယ်အဲရူပဘဝ၌ဖြစ်ခြင်းအကြောင်းမေဃဆိုတာလမ်း ကြောင်းတယ်မေဃလမ်းမေဃဆိုတာလမ်းဆိုတာအလိုကြီးအရာရောက်တဲ့ရောက်ရှင်နိုင်တဲ့လမ်းကြောင်းပဲအဲဒီလိုပဲရူပဘဝတို့ရောက်ရှင်နိုင်တဲ့လမ်းကြောင်းတဲ့ဘာလို့လဲပထမဇာန်တော့ဒုတိယဇာန်တတိယသုတိယဇာန်ပထမဇာန်လည်းရှိပါတယ်ဒီပထမဇာန်ကိုပြောတယ်အဲပထမဇာန်ကိုဖြစ်စေပြီးတော့နေတယ်ပထမဇာန်ကိုဖြစ်စေပြီးတဲ့ဒီတော့ခြေတုံးကတော့ ကာမကုသိုလ်ကြတော့ယသမိန်တမေကာမဝဇံကုသလစိတ်တာဥပ္ပန္နဟောတိဆိုရင်ခါကာလနဲ့ကာမဝဇကုသိုလ်စိတ်ဖြစ်အဲဒီလိုပဲလေလေကလေးပဲကြားတယ်ဒီမှာတော့ယသမိန်တမေယူဘဝဇံပထမဇာနာစိတ်တာဥပ္ပဇတိလေအကျင်ခါကာလနဲ့ယူဘဝကပထမဇာစိတ်ဖြစ်ပြီးလေလေကလေးမဟောဘဲနဲ့ယူဘဝနဲ့သူသိရင်ကြောင်းဖြစ်တော့ပထမဇာတော့ရောက်ရင်နေပြီဒီကအခြားဉာဏ်နဲ့အခွင့်အရေးတွေနဲ့ဟောတာ

အာယုံ၅ပါးတွေပါပဲအဲဒီအာယုံ၅ပါးတွေတကယ်သုံးဆောင်ရှိပါပြီးတော့တကယ်သုံးဆောင်နေတာလည်းရှိတယ်ဒီပါတိုက်ခိုက်ဒီသုံးဆောင်နေတာလည်းရှိတယ်တကယ်မသုံးဆောင်နဲ့စိတ်နဲ့ကြောက်ပြီးတော့သုံးဆောင်နေတာရှိတယ်အဲကိုပါဝင်ရင်မှကာမဂုဏ်အာယုံနဲ့မရှိတဲ့နယ်တော့စိတ်ကြတော့သူကအာယုံပြုပြီးတော့ရောက်အဲဒီစိတ်တွေကအကုသိုလ်စိတ်တွေပါပဲအကုသိုလ်စိတ်တွေပဲပြောတယ် ကာမဂုဏ်အာယုန်တွေရောက်ပြီးတော့နေတယ်အာယုန်ဝတ္ထုတွေမရှိရင်လည်းပြင်မှာတော့ရှိနေတာသိတဲ့တော့ရှိနေတာအဲဒီအာယုန်ဝတ္ထုတွေအာယုန်ပြုပြီးတော့နေတဲ့အဲလူညင်မြင့်တဲ့မှုဘာယာမှုစိတ်ကလေးကပြိပိတာကာမခေါ်တယ်အဲဒီပြိပိတာကာမတွေကဖြစ်ပြိပိတာကာမတွေနဲ့ဝတ္ထုအာယုန်ကာမဂုဏ်တွေနဲ့သာမန်ပဂရိပုဂ္ဂိုလ်တွေမှာမြဲလို့ရှိနေတာပါပဲကုသိုလ်စိတ်ကလေးဖြစ်တဲ့အခါလေးခဏလောက်ပဲနားပြီးတော့ အခုလေတရားနာနေတဲ့အခါတရားအောင်ပြုနေတဲ့အခါဒီထိုက်တာလေးမှာကျင်းတယ်ဒါတောင်မှတရားနာရင်လည်းစိတ်ကူးဆိုတာမပြုဘူးပြောနိုင်ဘူးအဲမတော်တာသွားစိတ်ကူးတာရှိသေးတာရှိသေးတာတရားရှိခိုးနေတဲ့အခါကလည်းဘုရားအောင်ပြုနေတဲ့အခါတွေမှာအဲဒါကျင်းတယ်ဒါပေမဲ့လည်းဘုရားရှိခိုးနေရင်လည်းစိတ်ကဟိုရောက်ပြီးတော့ညောင်းညောင်းနဲ့ကာမအယုံကြီးကိုရောက်လာတယ်ရှိတာပဲဒီကအင်း ဒါနာပြုလို့ပြုလို့ပေးလူနေရင်ပေးလူနေတဲ့စိတ်အဲဒီမှာဒီဒီနေသားနဲ့ပြင်ဖြစ်နေတဲ့အခါမှာအဲဒီကာမကြီးပြင်းတယ်ဒါပေမဲ့လည်းအဲ့ဒီပြင်းမှလည်းပဲอืมကာမဂုဏ်အာယုန်စိတ်ရောက်လာတယ်အများကြီးပါပဲတချို့ဓမင်္ဂါရောက်အောင်လို့ကိုလုပ်နေအတူတန်းကြီးပေးရဲဆိုလို့ရှိရင်မလုပ်ကြတော့ဘူးလားအပြီးမှုတ်သေးအဲဝဲလာလို့ပင်လေးဒါတွေထဲတာကိုအဲ့ဒီထဲတော့သူတို့တန်းလို့စိတ်ကုသိုလ်စိတ်တွေဖြစ်တာပေါ့ အဲကြားထဲမှာအဒီမဟုတ်အဆိုတွေအသားတွေအာယုပြုပြီးตายာလိုက်အခါနာတွေအဲကြည့်ပြီးတော့ตายာလိုက်ပွဲလန်းတွေအကတွေပါလေဒါတွေကြည့်ပြီးတော့ตายာလိုက်အဲဒီကိလေသာကာမတွေလည်းဝင်နေတာဝိသုကာမတွေလည်းဝင်နေတာပဲအခုဇာတိဖြစ်တဲ့အခါကာလမှာအဲဒီကိလေသာကာမဝိသုကာမတွေကျင်းတယ်ကာမအာယုန်တွေစိတ်မရောက်ဘူး ကာမအာယုန်တွေလည်းမရှိဘူးကာမအောင်ရောက်တဲ့ကာယနဲ့တည်းတဲ့စိတ်လည်းမရှိဘူးတောင်းတာလည်းစိတ်မရှိဘူးကြာကြည့်တဲ့စိတ်မရှိဘူးတဲ့အဲဒီလိုသိရမှာပေါ့အခုဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပါပဲဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေရှုပါကြကတော့ကောင်းတယ်ပိန်တယ်ထိုင်တယ်ပြီးရတတ်တယ်မှတ်နေဝိညာဉ်နဲ့တဲ့ဆရာအောင်ဒီစိတ်ကရောက်နေတာပဲမကြမ်းမကြရောက်နေတယ်သူမှတ်ရတယ်ဒါတရားမမှန်လို့ကြာကြည့်နေမှဒီရတဲ့ခါလည်းရှိအဲဒီမှာ ဒီမှာပါများတော့စိတ်ကဘုံမသွားဘူးမသွားဘဲနဲ့မှတ်စရာအာရုံထဲမှာတော့စိတ်ကလေးကကနေကကနေကြာနေဆောင်းလာပြီးပိန်းလာပိန်းလာပြီးထိုင်လာတဲ့ထိတာတဲ့သူ့ရှင်ရှိတယ်တဲ့မှတ်စရာလေးတွေကြောက်ပြီးတော့မှတ်သွားတယ်ဝါရပေါ်ရလေးတွေမှတ်ရပြီညညာကြောက်နေတယ်ဆိုရင်ကြွရဲနှမ်းနေချရဲအဲကြွတာလေးသိနှမ်းတာလေးဒီချတာလေးဒီဒီလေးမဲ့ဇာတဝါစိတ်ကူးတွေမြောက်အဲဒါလေးကြောက်သွားတယ်ကြောက်သွားမှတ်လိုက်ကြောက်သွားပြီးသိကြအောင် ကြွားတယ်လမ်းတယ်ချတယ်အဲဒီလိုမှတ်စရာအောင်နဲ့မှတ်တည်တဲ့စိတ်ကြိုက်ပြီးကြတယ်သမင်းစားတဲ့အခါမှာဒါအရေးကြီးတယ်အဲသမင်းစားတယ်ဆိုတော့သမင်းစားတဲ့အခါကလည်းသမင်းပွဲကြီးတာမြင်တာတွေမှတ်လက်နားနာတွေဆိုင်နာတွေယူတာတွေမှတ်ပဇာဖွင့်တာမှပဇာတဲ့သမင်းတို့ထိုးဖွင့်တာမှအဲပြီးတော့လက်ကြံချတာမှပြီးတော့ဝါတာမှအဲဝါတာမှပြီးတော့ဒီကဲ အရာကလေးတွေပေါ်လာရင်အဲ့ဒါလေးတွေမှတ်လိုက်ရသေးတယ်။အဲဒီလိုရှုမှတ်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီမှာကိလေသာကာမဝိသုကာမတွေတိုက်ရိုက်ကိုတွေ့နေတာလားတော့သူကဝိသုကာမဆိုတာစားတော့တဲ့ဇာယတွေပဲသမင်းဟင်းတို့မုန်းတို့ရတာကောင်းနေစေတဝေကဘဲရတယ်လို့အရေဘောတွေရတာကောင်းအဲအဲ့ဒါလေးကိုတာယာနှိမ့်တဲ့ပြီးတော့မင်းမင်းဆက်ဆက်အယုံပြုပြီးတော့ကြားနေတဲ့အခါမှာ ကိလေသာကာမတွေကပြင်းတာကိုကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာနဲ့တကယ်လဲစိတ်ကသာယာပြီးတော့ကိလေသာကာမတွေနဲ့ဝိသုကာမတွေတွဲနေ။ဟောဝိပဿနာရှိတဲ့ပုဂ္ဂိုလ်ကအခုပြောတဲ့အတိုင်းကြည်သာမြင်တာ၊ဆိုင်တာ၊ယူတာအဲသမဏုထုတ်ခွန်းတာပဲဗဇာဖွင့်တာတဲ့သိထားတဲ့အဲဝါတာအဲရတာပေါ်ရင်ရတာပေါ်တာသိတာဒါလေးတွေအကုန်လုံးတောက်ကြောက်မှနေတော့ကိလေသာကာမဝိသုကာမတွေရှိတယ်ရှိတာရှိနေဝိသုကာမတွေလည်းလုံးဝကျင်းနေတယ်

အကုသိုလ်ဣဒံမေအကုသိုလ်တရားတော်မှာဝိစေဝကျင်းနေတာလင်အကုသိုလ်တရားဒီနေ့ဒါဂါရဆိုတာလည်းမဟုတ်ဘူးလေဒီနေ့အကုသိုလ်တွေလည်းကျင်းပါရဲ့။အမစ္ဆာလာပြီးတော့ဇာဝါရဒီခါကလာသိဆုံးစိတ်ပြည့်မှုလည်းမရှိဘူးတဲ့။ဒီနာမေရထိုင်နေပြင်းမှုလည်းမရှိဘူးတဲ့။ဥဒေစာစိတ်ပြမှုလည်းမှုလည်းမရှိဘူးကိုယ်ကိုယ်စာစိတ်ပူပါမှုလည်းမရှိဘူးဒီကိစ္စဟောမဟုတ်ပါမလားစသည်ဖြင့်ဒီမှာတွေ့တော့မှုလည်းမရှိဘူး။និဝရဏတွေအကုန်လုံးကျင်းနေတယ်။အဲ ဒါစိတ်ကလေးဖြစ်တဲ့အခါနိဝရဏတွေကုန်ကျင်းဝေကဇံပိတိဒုက္ခဝေကဇံနိဝရဏကျင့်စိတ်စဉ်ကြောင့်ဖြစ်တဲ့ပိတိဒုက္ခပိတိဒုက္ခရှိသောဇာနာပထမဇာနာပထမဇာနာဥပါဒံမေဇာယဝေရတိအဲ့ဒီပထမဇာနာအဲဝိရကကြောင့်ဖြစ်တဲ့ပိတိဒုက္ခနဲ့တွဲပြီးတော့ဖြစ်တယ်ပိတိဆိုတာဝါမြောက်ခြင်းဒုက္ခဆိုတာစိတ်ချမ်းသာခြင်းကျင်လန်းခြင်းအဲပိတိနဲ့ဒုက္ခများပါးနဲ့တွဲပြီးဖြစ်ပါတယ် အဲပီတိကတော့ဒုက္ခနဲ့အမြဲတမ်းတွဲဒုက္ခကတော့ပီတိနဲ့မတွဲဘဲနဲ့ရှိဒါပေမဲ့ဇာစိတ်မှာတော့ရှိပါလေဒီလိုများတော့ပီတိဒုက္ခတွဲရပါတော့အဲပီတိဒုက္ခလည်းရှိတယ်တဲ့ဒီစိတ်မှာပီတိဖြင့်နှစ်သိမ့်ဝမ်းမြောက်အဲပီတိဖြင့်နှစ်သိမ့်အားရမှုဝမ်းမြောက်မှုတွေလည်းတက်ကြွမှုတွေဖြစ်နေတယ်ဒုက္ခစိတ်ချတာမှုစိတ်ကျွမ်းလာမှုဒါတွေလည်းပဲဖြစ်နေတယ်ဒီသာကလာအဲ့ဒါဒုရိယဝေယဉာဏ် ရောက်ခါစားခြင်းမှာအမကောင်းပြီးတော့ဝမ်းမြောက်ဝမ်းသာတွေတက်ကြွနေတာတွေနာထင်ရှားတွေ့ရတယ်အဲ့ဒီခါမျိုးပဲဘယ်လိုကောင်းမှမသိကောင်းတယ်သူကမနာကောင်းတယ်ဒါဖြစ်ဖြစ်တဲ့ကဒါဖြစ်ဖြစ်တဲ့ကလည်းဥရတဲ့ညာဖြစ်တာနဲ့သဘောအရင်းတူးနေတာမှာဒီဒုက္ခဖြစ်ပုံကတူးရဲ့ကွကောင်းမကောင်းကြီးကဘယ်လိုကောင်းမှမသိဘူးတဲ့ဒါကအမှန်လို့ဒီဟောဒီဆိုမြတ်စွာဘုရားဟောတာအာမနုတိလူတို့ဤ ကြော်မွေးမှုနဲ့မတူတော့ပါလူတို့လည်းနာမမင်းနိုင်တော့တဲ့ဒီကြော်မွေးမှုဒီဟောဒီဖြစ်လေသူသောကပြောပြရည်အများကြီးရှိဒါမှမဟုတ်အယုံနဲ့ပြောနေကြဒီဝါယုံနဲ့ပြောကြလုံငန်းဆောင်သားတွေနဲ့ပြောကြဘာယုသမီးတွေနဲ့ပြောကြအိမ်တော်ကြီးတွေနဲ့ပြောကြဘောလန်းတွေပြည့်စုံပြီးတော့ပြောကြအဲကိုလိုရှိတဲ့အာယုံနဲ့ကိစ္စတွေပြည့်စုံတဲ့အခါပြောတာပဲအလိုရှိတဲ့အာယုဝတ္ထုတွေခံစားရတဲ့အခါကလည်းပြောနေတယ် နံကောင်းတယ်ဆန်းတာနံကောင်းတယ်ဆန်းတာတယ်ဆိုပြီးတော့ပြောနေကြအဲ့ဒါအဲ့ဒါကကာမဂုဏ်နဲ့စပြီးတော့ဖြစ်တဲ့ကြော်မွေးမှုအဲလူတို့ကြီးကြော်မွေးမှုပဲလည်းလားမိတာသလောက်ပဲဇာနဲ့ရှင်ပြီးဖြစ်တဲ့ကြော်မွေးမှုကလူတို့လည်းလားမမိဘူးဒါမှပုဂ္ဂိုလ်တွေမရောက်နိုင်ဘူးမရနိုင်ဘူးဥရိယပယညာဖြစ်တဲ့ကာကရမှာဝမ်းမြောက်ဝမ်းသာမှု ဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါမျိုးမတွေ့ရဘူးရှုတော်မှရှုတာကြဆိုရင်သမာဓိဉာဏ်တွေကောင်းမှဖြစ်သေးရင်အဲ့ဒီကမတွေ့ရသေးဘူးတချို့အဲအဲကမ္မထာကြောင့်လာအာထုတ်အာထုတ်ပုံကအစမပြေလို့ရင်လည်းဖြစ်ပါလိမ့်မယ်ဒီမှာကျွင်းတဲ့တခုရှိတယ်နဲ့ဖြစ်ပါလိမ့်မယ်အဲ့ဒါကမ္မထာထွက်သွားတဲ့ကြောင်အဲ့ဒီလိုဝမ်းမြောက်ဝမ်းသာမှုဒီတိပါမောဇ္ဇတွေမရှိရဘူးဘာမှမရှိရဘူး အဲဘာမှမရှိရဘဲနဲ့ထွက်သွားတဲ့ပုဂ္ဂိုလ်ကတရားတရားလည်းမရှိဘူးအင်းယာနိလာနဲ့စပြီးကြီးညိုမှုမရှိဘူးဒီဒီပါမုဇ္ဇတွေဖြစ်သွားတဲ့ပုဂ္ဂိုလ်ကတော့တရားနိလာပေါ့အများကြီးကြီးညိုတယ်အစကဒီရနေ့လောက်ခဏလောက်စမ်းမယ်ဆိုပြီးတော့အာထုရာနေပြီးတော့တချို့တရားပြည့်စုံနေတဲ့အောင်ဆက်အာထုသွားတာပဲဒါလာလဲကြာတာပဲနာလာလဲကြာတာပဲတရားရတာတွေ့တော့တရားရတာမတွေ့တဲ့ပုဂ္ဂိုလ်တွေကဒီလိုပဲကမ္မဋ္ဌာန်းကထွက်သွားကြတဲ့အောင်လို့သူတို့မှ ဘာမှမတွေ့ရဘူးတရားဟောဝင်မယ်လည်းသူတို့မတွေ့ရတာဟုတ်မဟုတ်ပါမလားလို့ဒီလိုမှလည်းမကျင်းဘူးညာပြောတာတကယ်တည်းမျိုးဟုတ်မထင်ပါဘူးသူတို့စိတ်ကူးတွေထင်ပါရတယ်သူတို့လည်းအောင်းမိတယ်အဲဒီလိုပုံကိုယ်တွေတော့တရားထုတ်တဲ့အတွက်အကျိုးမရဘဲနဲ့အကျိုးလည်းဖြစ်တယ်ဒီများတွေပြမှားပြီးတော့စိတ်ထဲကပြမှားတာရှိတယ်နှုတ်ကလည်းပဲပြောရတယ်ဆိုတော့တို့လည်းအထုတ်ဘူးပါရဲ့ဘာမှမတွေ့ဘူးသူကဒီလိုပြောရတယ်ဟုတ်မှာပဲသူမှပြောမှမတွေ့ရဲ့အဲ သူဘယ်တော့ကြာအောင်နေခဲ့တာအထုတ်ခဲ့တာပဲဘာမှမတွေ့ဘူးဆိုတာလည်းပြောတယ်ကြာတိုင်းနဲ့တွေ့တော့မဟုတ်ဘူးအားလည်းထုံမှာသိပါလည်းပါထက်ထက်လောင်နဲ့အားထုံမှာပြီးတော့မတွေ့ချင်းရဲ့အကြောင်းကလည်းရှိတယ်သူကတရားတို့မရလိုက်တဲ့ပုဂ္ဂိုလ်ကြီးရှိနေတာပဲသူသူရင်းနေတာအကြောင်းကသူရင်းနေမူလပရိသေတွေကလည်းကဒီပရိသေတွေမဟုတ်လို့ရှိရင်အဲ့ဒါမျိုးကမဖြစ်ဘူးဒုဟိနဲ့လာပြီးတော့မဖြစ်ဘူးအဲ့ဒီဒုဟိလည်းဖြစ်နေဖြစ်နေမှာသူက နောက်ပြီးတော့မပြုတဲ့နဲ့ပြုလိုက်တဲ့အမှုတွေပြုထားလို့မဲ့ဖို့ကြီးအာဏာတွေအာဏာဖြစ်နေတဲ့ပုဂ္ဂိုလ်ရှိသေးတယ်အရိယာပုဂ္ဂိုလ်တွေဆွဆွဲထားတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်တွေတရားအထုမှန်ပြုပြီးတော့ဆွဆွဲထားတာကိုအဲအရိယာပုဂ္ဂိုလ်တွေဒီလိုကျိုးနေတော့တော်တောင်းပါခြင်းမပြုမရှင်းရတာတရားမကျဲဘူးအဲဒီမှာတဲ့ပုဂ္ဂိုလ် သူတော်ကောင်းထံသွားပြီးတော့ကရောတံကရောတောင်းမှရတယ်ဒါမှမဟုတ်ရင်မိမိတို့ဆရာသမားထံအဲကရောတောင်းမှရစိတ်တို့ဒီမားတွေမပြမာတော့ပါဘူးဒီမားမိသားတွေအဲဝန်ချတောင်းမှပါတယ်ဆိုတဲ့အနေနဲ့တောင်းမှအဲဒီလိုတောင်းမှလိုက်ရင်တော့ကြည့်တရားတတ်မယ်အဲဒီလိုတရားတို့မရနိုင်ရင်အကြောင်းတွေရှိတယ်။ညာများဆိုလို့ချင်းသီလသိက္ခာပြည့်နေ။တရားမပြည့်ဘူး။အဲဒီလိုအကြောင်းတွေရှိတယ် အဲဒီတော့သူပုဂ္ဂိုလ်တွေကလာပြီးတရားအထုတ်အဲဒီလိုပဲဒလားနလားကြာရင်လည်းဘာမှဖြစ်ဘူးတရားထုတ်တော့ပြန်ဘာမှဖြစ်ဖြစ်တဲ့ပုဂ္ဂိုလ်တွေရှိသူတို့လည်းနည်းပါလေတူတူလေးပါတကယ်အထုတ်လို့ရှိရင်တော့ဝိရဗျာညာရောက်ရောင်လည်းပိဋိပတ်တာတွေတွေ့တာပါပဲရောင်လည်းမတွေ့တော့ပိဋိပတ်တာတွေတွေ့ရတယ်တွေ့ပါလားဝိသဗျာတယ်အဲဒီလိုတွေ့တဲ့ဥစ္စာအာမနုတိရတိလူတွေကြောင်မွေးမှုနဲ့မတူဘူးလူတွေကြောင်မွေးမှုမမိနိုင်ဘူးတဲ့လူတွေကြောင်မွေးမှုကမဟုတ်ဘူးတဲ့ နတ်ပြည်လောကနတ်ပြည်ပြောင်းဝင်မှုနဲ့မမိပါဘူးတဲ့အဲအမှန်တန်ကောင်းတယ်တယ်လေကောင်းမှမပြောင်းကောင်းနေတယ်လို့ယောဂီပုဂ္ဂိုလ်တွေကဒီလိုပဲပြောကြတယ်အဲဒီပိဋိဒုက္ခနဲ့ရှင်တဲ့ဇာတိတဲ့ဒီပိဋိဒုက္ခကလည်းဘာကြောင့်ဖြစ်တုံးလဲဝိဝေကဇံဝိဝေကကြောင့်ဖြစ်တော့ဝိဝေကကာယဝိဝေကစိတ်တဝိဝေကဓမ္မတော့စိတ်တဝိဝေကပဲနိဝရဏခြင်းစိတ်ခြင်းစိတ်တဝိဝေကကြောင့်ဖြစ်တာဟွန်း ဒါအာယုန်နေရှိနေတော့စိတ်ကကြားမသွားပဲနဲ့အာယုန်နဲ့စိတ်ကလေးကပ်ကနေကပ်ကနေပြီးနေတော့အဲဒီမှာဒီတိတွေဒုက္ခတွေနှိမ့်သိအာယုန်ဝမ်းမြောက်ဝမ်းသာမှုစိတ်ကြည်လမ်းမှုတွေဖြစ်တယ်အဲဒီဒီဒုက္ခနဲ့တကွာဖြစ်တဲ့ပထမဇာနာပထမဇာနဥပါဒမေဇာရောက်ဝယ်တဲ့အဲ့ဒီပထမဇာယူပဗြဟ္မာလောကဖြစ်ခြင်းရဲ့ကြောင့်အဲဒီဇာနာယုံတွေကဒီတိုင်းနေလို့ရှိရင်ဇာမကျော်လို့ ဇာမလျောပဲပြည့်စဲနဲ့ပြီးသွားရင်ဇမတိရောက်တာပဲဇမတွေ့တယ်လို့အဲဒီဇံကိုခြေခံပြီးတော့ဝိပဿနာရှုလိုက်လို့ရှိရင်တော့ဝိပဿနာဉာဏ်နဲ့ရှင်းနေတဲ့ပြီးအရိယာမေဖို့ကြီးသောတာပန်နဲ့ရှင်းနိုင်တဲ့ဗရာဂနာကညာနာလည်းရှင်းနိုင်တယ်။ဒါပေမဲ့ဝိပဿနာမရှိရင်ဇံလောက်တင်အဲတမာရိယယုံလောက်တင်လောက်တင်မဲ့အာရကျဉ်းနေလို့ရှင်းမတွေ့အောင်အားထုတ်လို့ရှိရင်တော့အဲဇံလည်းမပြည့်ဘူးဆိုရင်ဒေဝီချမ်းနဲ့ဇမလောကရောက်နိုင်တယ်။ဒါကြောင့် ရူပဘဝတရားရူပဘဝလည်းရူပဘဝ၌ဖြစ်ခြင်းဤမေကံကြောင်းလာမှဖြစ်တော်ဝိဇာကဝိဇာကုသလေတမေဤကိလေသာကာမဝိတုကာမတော်မှာ၎င်းနိယတခြားတစ်ပါးသောအကုသိုလ်တရားတော်မှာလည်းကိစ္စရတာလည်းဝိဇာကမိတိဒုက္ခနိဝရဏကိစ္စညာဖြစ်ပြီး ပိဋိဒုက္ခရှိတော့ပထမဇာနာပထမဇာနာဥပါဒမေဇာရောက်ရတဲ့ဒီနေဤပထမဇာရောက်နေပြီပထမဇာဖြစ်နေပြီပထမဇာဖြစ်ဖြစ်အဲဒီပထမဇာကလည်းအာယုံအားဖြင့်ကတိုင်းအာယုံပြုတဲ့ဇာလည်းရှိရဲ့အာတုဘအာယုံပြုတဲ့ဇာလည်းရှိတယ်အာနာပါနာအာယုံပြုတဲ့ဇာလည်းရှိရဲ့မေတ္တာအစပြီးတော့မေတ္တာစသည်အာယုံတွေတတ္တဝအာယုံပြုတဲ့ဇာလည်းရှိရဲ့အဲဒီဇာလည်းကဘာဇာလုံးဆိုတော့ပထမဆုံး အတိုင်းဇံကိုစရည်မြတ်စွာဘုရားဝိပန်နဲ့ပထဝီကတိနံပထဝီကတိနံပထဝီကတိုင်းမြည်သောဝါပထဝီကတိုင်းလင်အာယုရှိသောပထမဇာနံပထမဇာနဥပဒံမေဇာယဝရတိနေပထဝီကတိုင်းအာယုရှိဖြစ်တဲ့ဇာန်အဲ့ဒီဇာန်ရကြလို့ချင်းအထုပ်ပုံကတော့ပြီးဓမ္မမှာတော့မပါဘူးအဲဗုဒ္ဓံတရားတော်တွေမှာလည်းအသင့်တင်ပါပါတယ် အဝိဇ္ဇရိနဲ့ကတော့အထုတ်ပုံကြကြနာပြအောင်ဝိဇ္ဇရိနဲ့ပထမတွဲပထဝီကုသနာနေရတာပထဝီပထဝီကတိုင်းအကျဉ်းမှကြကြက်ဆိုတာကအဲဇာရောက်အထုတ်ပုံပါပါတယ်ဝိဇ္ဇရိနဲ့မြန်မာပြဓမ္မရဲစာကိုကြည့်နိုင်ပါတယ်အခုတော့အကျဉ်းချုပ်ကိုပြောတယ်ပထဝီကတိုင်းဆိုတာပထဝီဆိုတာမြေမြေကတိုင်းအဲဒီမြေကတိုင်းကလည်း တကယ်ရင်းမြေကြည့်ရှိုံနဲ့ဇံရတဲ့ပုဂ္ဂိုလ်လည်းရှိတယ်ဒီရှိရှိကာလအခြေဘဝတွေကအထူးကတိုင်းဇံနေအလေးအလာများရတဲ့ပုဂ္ဂိုလ်ဒီကတိုင်းဇံနေရရတဲ့ပုဂ္ဂိုလ်တွေအနိကအဲဘဝမစားဘဲနဲ့အနိကမှာဇံနေပါလေရလာတဲ့ပုဂ္ဂိုလ်တွေနိုင်နေလာတဲ့ပုဂ္ဂိုလ်တွေကြတော့သူကမေ့နေတဲ့ဟာလေးပြန်စဉ်းစားလိုက်တော့ပေါ်လာတယ်ပဲမေ့နေတဲ့စာလေးတွေပါလေပြန်စဉ်းစားလိုက်ပေါ်တယ် မေ့နေတဲ့နာမည်ဒီနာမည်တွေပါလို့စဉ်းစားပြန်ပေါ်လာအဲ့ဒါလိုပဲသူကသကတိမြေကြီးကြည့်ပြီးတော့ပထဝီပထဝီပထဝီပထဝီကပါဠိလိုပဲဗမာလိုကမြေကြီးမြေမြေမြေပေါ့မြေမြေမြေမြေအာယုကြီးအဲ့ဒါလိုစုလိုက်ရုံနဲ့နိဝရဏကင်းပြီးတော့ဇာစိတ်ဖြစ်တယ်ဇာစိတ်တခါလည်းဖြစ်တယ် ဇာစိတ်ကလည်းဖြစ်သွားတယ်အဲဒီမှာလည်းဒီဇာစိတ်ကလည်းသဝိတကံသဝိစာရဝိတဝိစာရနဲ့လည်းကွာဖြစ်တာတဲ့ဝိတဝိစာရလည်းပါတယ်အာယုံပေါ်အောင်လို့ကြံစီမှုလို့ရှိရဲ့အာယုံကိုရပြီးအာယုံနဲ့ထပ်ထပ်ကသုံးသပ်ခြင်းနဲ့သဘောလေးလည်းပါတယ်တရားဆိုရရတာကပြစ်တာသားတွေမှာဒီလိုပဲအာယုံပေါ်အောင်ကြားရတယ်အာယုံကိုညှုပ်ပြီးကြာမှလည်းပေါ်လာ ပေါ်ပြီးသားလေးလည်းသူကသက္ကာသက္ကာနှလုံးသွင်းတဲ့သဘောလေးရှိအာဝိစာရခေါ်တယ်။ညာမှာကဝိတက်သုံးပါးသက္ကာသက္ကာသုံးပါးဆင်းရဲတာဝိစာရဝိတက်ဝိစာရပြည့်ပြည့်ရဒုက္ခရအဲစိတ်တည်ခြင်းမြင်တဲ့ခါကဧကဂတသမာဓိအာရုံဆိုင်ငါးပါးပဲအဲဒီဆိုင်ငါးပါးဇာနာဆိုရှုတယ်တဲ့အိဗယ်ရှိတယ်ရှုတဲ့သဘောတဲ့အာယုံကိုကပ်ပြီးရှုနေတဲ့သဘောဧကဂတပဲ ဝိလေဝိဇာရပိဋကဧကဂတာဆိုတဲ့ဇာယငါ၅ပါးနဲ့ဇာယငါ၅ပါးအပေါင်းဖြစ်တဲ့ပထမဇာရောက်နေပြီအဲဒါရှိကအလေးလာများခဲ့တဲ့ပုဂ္ဂိုလ်နိုင်နေတဲ့ပုဂ္ဂိုလ်ဆိုပဂတိမြေကြီးကြည့်တာနဲ့ဒါရနိုင်တယ်တဲ့မာလကမဖြစ်ဆိုဒီကရှိအဲဘုရားတို့ကလည်းမာလကမဖြစ်ရ ခွန်ရက်ထားတဲ့မြေဘက်ကိုကြည့်တာနဲ့ခွန်ရက်ထားတဲ့မြေကြီးပေါ်လာတော့မထုံလို့ရှိရင်တော့မြေကြီးပေါ်မှာမြက်တွေပေါက်တော့မြေကြီးမပေါ်ဘူးခွန်ရက်ထားတဲ့ခါကာလကြာမြေကြီးတွေနှုညံ့နေအောင်ထုံထားတဲ့ပွင့်ကြည့်လိုက်တဲ့ကမြေကြီးတွေပဲမြင်ရတယ်ဒီမှာအဲဒီမှာသူနှလုံးသွင်းရင်းနဲ့အဲဒီထုံထားတဲ့ရာခွက်ကြီးတော့အတိုင်းဝန်ကြီးဖြစ်လာတာပဲအတိုင်းဝန်နမိတ်ကြီးထင်တာအဲဒီနမိတ်မှာရှင်ရင်းနဲ့သူဇာန်ရဇာန်ရပြီးတော့အဲဒီဇာန် ဝင်စားပြီးတော့ဝိပဿနာရှုလိုက်ရင်ဉာဏ်သာဖြစ်တယ်။မာနကမရှိအဲ့ဒါကြီးကအလေးကျင်များရတဲ့ပုဂ္ဂိုလ်တော့မဂရီမြေကိုကြည့်ုံနဲ့လည်းပဲဇာရနိုင်တယ်။ဒါပြီးလို့မရနိုင်တဲ့ပုဂ္ဂိုလ်ကြတော့သူကအလေးလာနေတဲ့ပုဂ္ဂိုလ်ကြတော့ကတိုင်းလောက်ရတယ်တဲ့ပထဝီမြေပုံကတိုင်းပေါ့။မြေပုံကတိုင်း ဝိဒတိသရုဝင်မူလားဆိုတယ်တထွာလည်းလေးတယ်တထွာနဲ့လည်းလေးတယ်တထွာနဲ့လည်းလေးတယ်ဆိုတော့တပေသာသာလေးရှိမှာပေါ့ကွာတထွာကကိုယ်လည်းမလည်းလေးတယ်ကဥနဲ့မှတော့ရှိမှာပါပဲဒီမှာဥပါတပေလောက်ရှိမှာပါတပေလောက်ဝိုင်းလေးလေးရမယ်တပေလောက်ဝိုင်းလေး ကျွေးနိုင်တဲ့ဝိုင်းလေးလုပ်လို့ရတယ်မကျွေးနိုင်တဲ့ဝိုင်းလေးလုပ်လို့ရတယ်ကျွေးနိုင်တဲ့ဝိုင်းဆိုလို့ရှိရင်တော့အဝတ်ထည်တဲ့တရေတဲ့အဲ့ဒီမှာမြေနဲ့ကပ်ပြီးတော့အဝိုင်းလေးတော့ဘေးကအသားလေးနဲ့ပေါ့မကျွေးနိုင်တဲ့အဝိုင်းဆိုရင်တော့ဒီနေရာမှာအဲဒီလိုကြည့်လို့ရအောင်ဒုတ်တွေပါတွေစိုက်ပြီးတော့ဒီမှာကျွတ်နေပါတယ်နဲ့လုပ်လုပ်ပြီးတော့အဲ့ဒီမှာမြေနဲ့လည်းအဝိုင်းလေးတော့မယ် မြင်တဲ့နေရာဘေးကျေနေကျေနေမှာအဝိုင်းလေးတခါတော့အယောင်တကယ်ကြီးအယောင်မဟုတ်ဘဲနဲ့တခြားအယောင်နဲ့အမဲယောင်နဲ့ဖြစ်ဖြစ်တခြားအယောင်နဲ့တခါတော့ဒီကကန့်ပတ်ပြီးတော့အဝိုင်းကြီးတို့ရမယ်ဒီဝိုင်းပုံသဏ္ဍာန်နဲ့အဲဒီမှာတော့မြေကြီးကမြေသားကအယောင်စင်းနေနဲ့မရောစီနဲ့အယောင်စင်းနေနဲ့အမျိုးယောင်အမဲယောင်ဆိုရင်ဒီလာကတိုင်းဖြစ်သွားမှာပေါ့ အဝါရောင်တွေပါနေတယ်ပြီးတာကလေးဖြစ်တာအနီရောင်တွေပါနေတယ်လောဟိတကလေးဖြစ်တာအဖြူရောင်တွေဆိုရင်ဩရာတာကလေးဖြစ်တာအဲ့ဒီတော့အမျိုးအမျိုးအဝါအနီအဖြူဆိုတဲ့အချင်းနေနဲ့မရောစီပဲနဲ့မြေကြီးရဲ့ပဂရိသဘာဝပေါ့အာယုံတက်တဲ့အယောင်မျိုးအယောင်မျိုးလို့ဆိုတယ်အာယုံယောင်မျိုးဆိုအာယုံယောင်တွေက မနဲ့အောင်တဲ့တဲ့ခါကလာမှာနေမတွေ့ဘူးအင်းအခုအောင်တဲ့ဆိုတရားတွေနဲ့လောက်ထားကြနေမတွေ့ခင်တနာကြီးဆိုပြီးတော့လောက်တာနေမတွေ့ခင်တနာကြီးအာယုံကမတင်ကြဘူးမတွေ့ရဘူးသူကအင်းမိနစ်40လောက်ဒီမှာတော့နေတွေ့ခင်မိနစ်40လောက်ရှိကြမှာတွေ့ရတယ်အဲ့ဒီမှာနေရောင်ပါပဲရောင်လေးဒီထက်ကနေကြတော့လည်းသိပြီးတော့နေတယ်အဲ့ဒီ သက္ကနိကကကြတော့လေညီလုံးအကြည့်အဲ့လောက်မညီသေးဘူးသောသောပိုင်းကတက်လာတယ်အနီရောင်အနီနီးလို့အာယုံရောင်နဲ့အရုံတော့သင်ရှိရတော့သင်ရှိရတော့ငင်းငယ်ကြီးတယ်အနည်းအနည်းငယ်လောက်ကြီးတယ်စိတ်ပြီးတော့အနီကြီးမဟုတ်ဘူးလေအဲ့ဒါအာယုံရောင်အဲ့ဒီအာယုံရောင်သင်ရှိတယ်ညီညနေပြင်ဒီညနေပြင်လေတို့ရမယ်ညီဝန်ကတိုင်းလေးအဲ့ဒါလေးကိုထိုင်စရာလည်းပဲခုံကလေးနဲ့ တခါလည်း၄၀လောက်နေနဲ့ခုံလေးနဲ့ဟိုကလည်းပဲမကြည့်ကြည့်စရာကလည်းပဲတစ်ကောင်လောက်ညင်းတဲ့နေရာမှာပြင်ပြီးတော့ဖြစ်ဖြစ်အဲခုနကပြောတဲ့မြေကြီးကိုတခါလည်းဒုက္ခတွေစိုက်ပြီးတော့ဆင်းနေပါလေထည့်ပြီးတော့အဝိုင်းလေးဒုက္ခပဲသူအဲဒီနေရာမှာလုပ်တယ်မတောင်တွာလောက်ဝေးတဲ့နေရာရှိရမယ်စိတ်ကလည်းရှိရင်လည်း သီတာတော့အာကြည့်နေမကောင်းဘူးလေဝေတော့အာကြည့်နေမှုံးနေတယ်မတောင်းတော်လားအရတိယဟထပမာဏဆိုတာမတောင်းတော်လောက်နေရနေလို့ကြည့်ရမယ်မျက်စိလည်းပဲသိတယ်မဖွင့်ရဘူးသိဖွင့်ရင်လည်းသီတာတော့အာကြည့်တယ်သိတယ်မမေးရဘူးမေးလို့ကြည့်တယ်လည်းမပြီးပဲဖြစ်နေအဲမမေးလို့မပွင့်လို့နဲ့မှန်မှန်မျက်စိဖြင့်မှန်ကြည့်တဲ့အခါကလာကြည့်တဲ့မျက်စိမျိုးတွေဆိုတော့မှန်ထဲမှာကိုယ်ကြည့်ကြည့်တဲ့အခါကလာ အဲစိတ်လည်းမကြည့်ဘူးဖွင့်ဘူးစိတ်လည်းမမေ့ဘူးအဲ့ဒီအပုံမျိုးနဲ့ကြည့်ပြီးတော့ပထဝီပထဝီပထဝီဒီလိုနှလုံးသွင်းအောင်ပါဠိလိုကဓမ္မလိုကမြေမြေမြေဒီလိုဆိုလည်းပြီးတာပါပဲကိုယ်ဘာသာနဲ့ကိုယ်ပါပဲဒီပြင်ဘာသာတွေကလည်းသူ့ဘာသာစကားနဲ့သူဆိုပြီးတာပါပဲဒါဆိုရင်တော့စိတ်ကလေးကအဲ့ဒီမြေကတိုင်းဝန်းလေးပေါ်မှာစိတ်ပြီးနေဖို့ဒီကတိုင်းမြေကတိုင်းဝန်းလေးထဲမှာစိတ်ကလေးပြီးပြီးဘယ်မှမသွားဘူးရတာပဲခါခါတကနှလုံးသွင်းနေရတာ ပထဝီပထဝီပထဝီမြေမြေမြေလို့ပြုနေရတယ်အဲ့လိုရှိပါအဲ့လိုရှိပါများတဲ့ကတော့ဒါစိတ်တမာရီရတာတမာရီမရသေးခင်တော့ပထဝီပထဝီမြေမြေဆိုနေရင်အရာသေးပဲလေကြောက်ဟိုရောက်ကြောက်စိတ်သွားတာလည်းရှိမှာပဲအခုကောင်းတဲ့ပင်နဲ့ရှိနေတော့သွားတာမျိုးပေါ့ကောင်းတယ်ဆိုကောင်းတာကကောင်းဆုံးတယ်အောင်ပင်နဲ့ဆိုပင်ကပင်ဆုံးတယ်အောင် ထောင်းတာဆိုရင်လည်းပိန်တာပဲပိန်တာဆိုရင်ထောင်းတာပဲဘယ်မှသွားကြအချိန်တော့မရှိဘူးဒါပေမဲ့လည်းတမာရီနေရာသေးခင်သွားတယ်ဟိုရောက်ဒီရောက်နေတာဒါကတရားမိတ်လို့တော်ကြာမှသတိရလမ်းကြောင်းနေနေဒီလိုပဲညာလမ်းနဲ့ဘယ်လမ်းနဲ့ကြွတယ်လမ်းနဲ့ချတယ်ဆိုတာညာလမ်းဆုံးဘယ်လမ်းနဲ့ဘယ်လမ်းဆုံးညာလမ်းနဲ့ကြွတာပြီးလမ်းနာလမ်းနာပြီးချတာချတာပြီးဟိုဘက်ကကြွရလမ်းနာချတာဘာမှနားကြအွက်တော့မရှိဘူး ဒါနဲ့သွားနေဟိုဒီလျှောက်စိတ်ကူးတွေဖြစ်တာပဲအဲဒါဒီပြင်ပုဂ္ဂိုလ်တွေလည်းဒီလိုဖြစ်မှာဘုန်းကြီးတို့တရားထုတ်တော့ကကိုယ်တိုင်တွေ့ပြောရမယ်ဆိုလို့ရှိရင်ဆုံးမသွားတော့ပထမကဇလလောက်ကဆုံးမပြီးတော့ကြားရပါတယ်ဟိုမှာနောက်၃လလောက်ကတော့သက်ဆိုင်ရတယ်ဓမ္မတွေကလာပြီးဆုံးကတာနဲ့ဆုံးမခံရအောင်အဲဒီမှာဇလလောက်ကဆုံးခံတာအင်းဆုံးမလာတော့လည်း ဆုံးကအင်္ဂါတော့ဘာလို့ပြပါဘူးလို့ကြောက်ပြီးတော့ဆုံးထလာပါတော့ပထုံးမှာသုံးနေနေအပြည့်စုံပါတယ်လို့ကြောက်ပြီးတော့ဆုံးထသဘိနဲ့အပြည့်ရတာအဲဒီတော့ကစမ်းမရရတယ်ကောင်းစားလို့တော့လည်းကောင်းရတာစားလိုက်ရင်နည်းနည်းပဲကြံတော့တာပဲလူစကားတွေကပဲတဲကောင်တော့ကအဲဒီဆုံးကသွားရင်ဆုံးကပြန်လာတဲ့အခါမှာအဲမျိုးကထွက်ပြီးတော့ပြန်လာအကြောင်းကြီးပြန်လာတဲ့အခါ ဒီလိုပဲညာလန်းနေပဲလန်းနေကြွရဲလန်းနေစတယ်ပြည့်ပြည့်ချင်းနဲ့သွားနေတာပါပဲဒါတွေကနေစိတ်ကတခြားထွက်သွားတာကိုမမှန်မိပဲနဲ့တခြားစိတ်ရက်တွေရောက်တယ်တစ်ခါတစ်ခါအင်းဒီလန်းတော့တော်တော်များတယ်မှာရဲ့မိတ်အောင်မယ်ဒီကိုရောက်နေပါတော့လည်းမမှတ်ရတယ်လို့ဆိုအဲဒီလိုပဲအခုပထဝီပထဝီဆိုတာလည်းမကြနှလုံးသွင်းနေပဲနဲ့လို့ဒီတော့ကနေစိတ်ကူးတွေကတခြားထွက်သွားသေးတာပဲထွက်သွားရင်မလုပ်ရဘူး ဆက်တော်ရင်ပြန်ထားရတာပဲသမထကတော့ကိုဆက်တော်တဲ့စိတ်တွေမရှိပါဘူးသူ့ကိုမလိုပါဘူးသူကဝိပဿနာကတော့စိတ်တိုင်းပြေတိုင်းတော့ယုံနာတရားတွေရှိရတယ်သမထကတော့စိတ်ကူးတွေထွက်သွားပြင်မဲ့လွင့်သွားအဲလွင့်သွားမှပြီးရင်ပြန်ပြီးတော့ဟိုခါနဲ့နေရာပြန်ထားရတဲ့သတိအာယုံတစ်ပိုင်းအာယုံတွေပြန်ထားထွက်သွားလိုက်ပြန်ထားလိုက်ထွက်သွားလိုက်ပြန်ထားလိုက်ဒီလိုလုပ်ရတယ်ဝိပဿနာကတော့ခေါင်းနဲ့ပိန်နဲ့ထိုင်နဲ့ထိတဲ့ဆိုသူ့မှလို့ စိတ်ကူးဖြစ်လဲစိတ်ကူးကလည်းကြည့်ရမယ်တရားပဲသူမှတ်ရတာပဲအဲညောင်းတာပူနာခြင်းကခဲတာတွေပေါ်လာတယ်အဲ့ဒါလည်းကြည့်ရမယ်တရားမှတ်ရတာပဲကိုယ်တို့ကလည်းလှုပ်ရှားလိုက်တယ်ခေါင်းမုန်းလိုက်တယ်မောလိုက်တယ်အဲ့ဒါတွေကလည်းပဲကြည့်ရမယ်တရားပဲဒါကြောင့်ဝိပဿနာမှာတော့ဘာပဲဖြစ်ဖြစ်ဓဝါကြောက်ပါသင်ကြားတဲ့ကျင့်တာကြီးအကုန်လုံးကြည့်ရတာကြီးတယ်ပဲမကြည့်ဘဲနဲ့ထားရတာမကြည့်ဘူးကြည့်ကောင်းတာကြီးတယ်မကြည့်ကောင်းတာမကြည့်အဲသမထမှာတော့စိတ်ကူးတွေကြားထွက်တိုင်းမကြည့်ရပါဘူးသူကတော့သူ့နေရာပြန်ထားပါ့မှာ အဲဒီပထဝီပထဝီပထဝီမြေမြေပြန်ပြီးနှလုံးသွင်းသိထက်ပါမှကြီးရင်မာမြေကတိုင်းပေါ်ပြန်ပြီးပထဝီပထဝီမြေမြေဒီလိုနှလုံးသွင်းရအဲဒီလိုနှလုံးသွင်းတာများတော့တမာရိရလည်းကစိတ်ကမထွက်ဘူးမထွက်တော့အာအာယုန်နမိတ်လည်းပြီးပြီးသားတာထင်တယ်။ဒါကြရင်မျက်စိမျက်စိဖွင့်ပြီးတော့ကြည့်နေတယ်မျက်စိမှိတ်ကြည့်ရင်လည်းကတိုင်းဝင်လေးပြီးပြီးသားတာထင်နေပြီဆိုရင်အရိကမနမိတ်ရပြီတဲ့။ ဒါအတိတ်တမာတိမကောင်းသေးပါဘူးခြေကာလေးရှိတယ်အဲဒါလို့ဆိုတော့ရှိရင်ကတိုင်းကောမကြည့်ပဲနဲ့လည်းရှိနိုင်ပြီလေစိတ်ကူးနဲ့ပဲစိတ်ထဲမှန်းလို့ကတိုင်းကောလေးအဲကွက်ကွက်ကွင်းကွင်းလေးမြင်နေတာပေါ့နော်ဒါသူတစ်ခုကြီးမြင်မြင်မြင်ရှိနေတယ်အကယ်၍ပျောက်သွားတော့အဲ့ဒီအာရုံပျောက်သွားပြီဆိုရင်အဲ့ဒီကတိုင်းဝန်နေရာလေးပြန်လာပြီးတော့ကြည့်ကြည့်ပြီးတော့ခါကြည့်မျက်စိဖွင့်ကြည့်မိတ်ကြည့်မိတ်ကြည့်လိုက်တဲ့အခါမှာလည်းမိတ်ကြည့်နေတဲ့အခါလည်းဖွင့်ကြည့်ကြလို့ပဲမျက်စိနဲ့မြင်ကြလို့ပဲ အတိုင်းပေါ်လေးမြင်နေပြီဆိုရင်တော့အဲဒီနာထိုင်းနေဖို့မလိုဒီကနေရာသွားပြီးတော့ရှုနေနိုင်တယ်ဒီကနေရာသွားနေရှုနေသွားရင်လာရင်လည်းရှုလို့ရပါတယ်လို့ပြောအဲအဲဒီကတိုင်းမှာကြည့်ရအာယုံလေးပေါ်ပြီးတော့သမာဓိအားကောင်းလာတဲ့အခါကျတော့စိတ်တွေဘယ်မှမသွားဘူးကတိုင်းဝန်လေးကလည်းသနာရှင်ကြီးဖြစ်ပြီးဖြစ်လာတယ်အစတော့ကတိုင်းဝန်ကတော့သတိမြေသားအတိုင်းဖြစ်တယ်သမာဓိရလာတဲ့အခါនិဝရဏတွေကျင်းတယ် ဇာရဝစိတ်တွေဘယ်မှမသွားဘူးကာမအယုံကြီးမသွားဘူးဇာဘာရစိတ်ခြင်းမရှိဘူးအင်းဒီနာမေဒစိတ်ခိုင်မင်းကြီးပြင်းရင်မရှိဘူးဥဒ္ဒစာပြန်လို့ရင်မရှိဘူးဝိသိကိစ္စရုပ်ကိစ္စစိတ်ပူပါခြင်းမရှိဘူးဝိသိကိစ္စယုံမှားခြင်းမရှိဘူးတဲ့ကမ္မထာနဲ့စပြီးယုံမှားလာတော့ဒီလိုပထဝီပထဝီမြင်မြင်လို့နှလုံးသွင်းနေတဲ့ဇာရတယ်ကဟုတ်မဟုတ်ပါမလားနောက်ဆိုမမမမလားအဲ့ဒါယုံမှားတာမဲ့ကိုနဲ့စပြီးယုံမှားတာမဟုတ်ဘူးကတော့ သူတရားနဲ့စပြီးသူယုံမှားတယ်အဲဒီလိုယုံမှားတော့သူမရှိတော့ဘူးတဲ့အဲဒီခါကလားကတိုင်းဝန်လေးကအယောင်ဆင်းနေတယ်ကွသနာဆင်းဆင်းကြီးကြီးလင်းလင်းဖြစ်ပြီးတော့ထင်လာတယ်အယောင်ဆင်းနေတယ်ကွကျေရောင်လိုလိုလရောင်လိုလိုတခါတော့ထိတ်ထိတ်တောက်ပြီးတော့အယောင်နင်းနေတယ်ကွထင်လာတယ် ကောင်းငင်မိုးသားတွေမှိုက်နေတဲ့ခါကာလမှာရိုင်းယူများပြန်နေတာသင်ကြားတယ်လို့ပဲမိုးသားတဲ့မိုးသားနဲ့อืมမိုးသားတင်သားအင်းသားတွေတဲကနေပြီးရိုင်းပြန်နေတာသင်ကြားတယ်လို့ရိုင်းကရှိတော့ဟိုကညိုးနေတယ်အညိုးတဲ့အညိုးအမဲထဲမှာရိုင်းကြရိုင်းအဆင်းကသင်ကြားတယ်လို့ပဲအဲဒီကတိုင်းအာယုံကလည်းကြီးကြီးလင်းလင်းနဲ့အယောင်ဆင်းနေတဲ့ကွာသတ်သတ်ရှင်းရှင်းသင်ကြားတယ်မူလာတော့က ပဂရိကတိုင်းဆိုရင်မြေကြီးမှာအကြောင်းလေးတွေပါလေလည်းရှိမှာပေါ့မညွတ်တာတွေရှိမှာပေါ့အဲအနည်းငယ်လည်းရှိရင်လည်းရှိမှာပေါ့အခုတတိပါကနမိတ်ဆိုတဲ့ကတိုင်းဝင်ဆင်းလာတဲ့ခါကာလကြအဲ့ဒီအနည်းငယ်တွေရှိတော့ဘူးအကြောင်းတွေရှိတော့ဘူးဒါကလည်းကြီးပြီးတော့အကြောင်းဆင်းနေတယ်ကွကြီးကြီးလင်းလင်းဖြစ်ပြီးတော့ဆင်းနေအဲ့ဒီလိုဆင်းနေအာယုံကို သာဂတကလုံးသွင်းရတယ်အဲဒီလိုကြီးကြီးလေးနဲ့ထင်းနေရင်ဥစ္စာရသမารိခေါ်တယ်။နိဝရဏကျင်းနေပြီတဲ့ဥစ္စာရသမအဲဒီခါကာလမှာစိတ်ကယုံနာတရားဝိပဿနာရှိရင်ယုံနာနေပိုင်းခြားပြီးအနိစ္စဒုက္ခအနတ္တသိရင်မဖြစ်နေပါနဲ့ရောက်မယ်လို့ရောက်နိုင်တယ်။အဲအဲဒီသမารိအာယုံမဲ့ဆက်ပြီးတော့ပထူပထူမြေမြေမြေသာပဲဆက်ပြီးတော့ရှိနေလို့ပြန်။ဘိုင်းကားတွေသာနာစွမ်းစွမ်း ဖြစ်ပြီးတော့ပထမဇန်ရောက်တယ်ဝိကျက်အာယုစီအာယုကိုကြံတဲ့ဝိကျက်ရတဲ့အာယုသုံးသပ်ခြင်းနဲ့ဝိစာရအားကောင်းလာတယ်ပီတိရဲ့အဲဝမ်းမြောက်မှုတက်ကြွမှုအဲ့ဒါကလည်းပဲခုနကတော့ဒီကိုယ်လုံးပြန့်နှံ့ပြီးတော့ပီတိတွေဖြစ်ပြီးတော့ကောင်းတယ်သင်္ကြန်ဖြစ်လာတဲ့ဒုက္ခစိတ်ချမ်းသာမှုကလည်းပဲအနံကောင်းဧကကတာစိတ်နဲ့အာယုနဲ့ခါတဲ့ပုက္ကတွဲထားတယ်လို့ကစိတ်နဲ့အာယုနဲ့ တပေါင်းစီလိုဖြစ်ပြီးတော့ဖြစ်အဲ့ဒါဇိုင်းက၅ပါးရှိတယ်ပထမကံပဲဝိတက်ကြံစည်မှုဝိစာရသုံးကအာယုံသုံးကဆင်ញင်မှုဒီတိဝါမြောက်ကြကြမှုဒုက္ခစိတ်ချမ်းသာမှုစိတ်ကျွမ်းလန်းမှုဧကဂတသမာဓိသုစိတ်ဒီဒီမှုအာယုံနဲ့စိတ်နဲ့ကပ်ပြီးဒီမှုအဲဇိုင်းက၅ပါးအဲဇိုင်းက၅ပါးကိုပထမကံခေါ်တာပဲပထမဆုံး ဇာရရင်ဒီ၅ပါးကစပြီးတော့သင်ကြားဖြစ်ပြီးတော့ရဒုတိယဇာတတိယဇာညာနောက်မှာရဒါကသူ့ကိုပထမဇာသိဥစွာရောက်အရအတော့ကြောင့်သူပထမဇာကိုခေါ်ပြီးတဲ့အခုအဲ့ဒီဇာဖြစ်တဲ့အချိန်လေးကိုမြတ်စွာဘုရားယသမိန်တမိအချင်းခန္ဓာယရူပဘဝတိယရူပဘဝ၌ဖြစ်ခြင်းဤငကံအကြောင်းဖြစ်သောဝိဇ္ဇာကမေအဲငကံအကြောင်းဖြစ်သော ဇံကိုပါဝေတိဖြစ်စေ၏ဝိဇဝကာမေ၏ကာမေဝိသုကမကိလေသာကာမရောဝိဇေဝအကျင့်စေရလံအတုရိဒမေ၏ယာဘာရသာအကုသိုလ်တရားတော်မှဝိဇာဧဝအကျင့်စေရလံသဝိတကံဇာတိမှုဝိတ္တလီဝိတ္တနေလည်းတစ်ပါးဖြစ်သောဝိတ္တလည်းရှိသောဇာတိမှုလည်းရှိသောသဝိဇာရံသုံးပါးဆင်းရဲမှုနဲ့တစ်ပါးဖြစ်သောသုံးပါးဆင်းရဲမှုလည်းရှိသောပိတိဒုက္ခဝိကကံ ယောရနာဖြစ်စေခြင်းကြောင့်ဖြစ်သည်ပိဋိဒုက္ခပိဋိဒုက္ခလည်းရှိတော့ပိဋိဒုက္ခနှစ်သိအာရမှုဝမ်းမြောက်တက်ကြွမှုပိဋိလည်းရှိတော့စိတ်ချမ်းသာမှုကျင်လာမှုဒုက္ခလည်းရှိတော့ပထဝီဂတိနံပထဝီဂတိုင်းနှင့်အာရှိတော့ပထမဇာနံပထမဇာနဥပဒါမေဇာရဲ့ဝိရဒိနေဤပထမဇာရောက်နေပထမဇာဖြစ်နေပြီ အဲဒီကနားလည်အောင်လို့သူဂုံဂုံပုတ်တွေနဲ့အများကြီးပေါ်ပြသူဘုန်းကြီးကတရားထုတ်ပုံတွေလည်းထည့်ပြောရပြီးဇာဇာဆိုတော့သူလွယ်လွယ်လေးမဟုတ်ဘူးအဲဒီတော့အားထုတ်မှပြောတာအမ်းတော့ပဲနဲ့ပြတာမဟုတ်ဘူးဒါပထမဇာရောက်ပေါ့ဘယ်ရင်တော့ပထမဇာစိတ်ကလေးအကြည့်မှာဖြစ်ရာပြီးတာပုဂ္ဂိုလ်ဆိုရင်သူဇာအာယုံလေးနှလုံးသွင်းလိုက်ချက်ချင်းဖြစ်တာပါရာပြီးတာပုဂ္ဂိုလ်ကတော့ရာပြီးတာပုဂ္ဂိုလ်ချက်ချင်းဖြစ်တာအခုဤကတနာရှိတဲ့ပုဂ္ဂိုလ်တွေလည်းအချိုးကြနိုင်နေပြီဆိုတဲ့အခါမှာ ကိုပြားနဲ့ကိုနှလုံးသွင်းလိုက်လွယ်လွယ်လေးပဲอืมခေါင်းနာပင်နာကဖြစ်ဖြစ်မြညာကြရကဖြစ်ဒုတိယဖြစ်တနည်းအားစိုက်မှလည်းအဲသူ့အာရုံနဲ့သူ့ဒီသူ့အာရုံနဲ့သူ့ဒီကာပြီးဝိပဿနာဉာဏ်နဲ့ဖြစ်ဝိပဿနာဉာဏ်နဲ့မဟုတ်ဘူးယုံနာတခါရငင်းရတဲ့ဖြစ်ကနေဆိုရောက်တဲ့ဖြစ်မနာမြန်နဲ့ဖြစ်မနာမြန်တဲ့ခဏလေးငင်းကငင်းကငင်းကကျဲလာမှလည်းယုံနေသူကယုံနာတခါရငင်းရရောက်သွားတော့တာအဲဒီလိုဖြစ်နိုင်နေတယ်ဖြစ်ဒီလိုဖြစ် ဇာန်လည်းဒီလိုပဲကိုရမ်းကြအာယုံနဲ့စိတ်ညစ်လိုက်တာနဲ့နိုင်နေပြီဆိုလို့ရှိရင်အဲဇာန်ဇာန်အာယုံရောက်ပြီဇာန်စိတ်ကလေးခါတယ်မြေဝရပြီးတော့ဒီနေအဲဒီမြေဝရကြည့်တဲ့စိတ်ကလေးထဲမှာဝိတက်ဆိုတဲ့အာယုံကြံစည်မှုလေးလည်းပါတယ်ဝိဇာရဆိုတဲ့သုံးသပ်ဆင်ခြင်မှုလေးပါတယ်ပီတိနေ့တိုင်းအာယုံဝါညမှုတက်ကြမှုဒီလိုလုံးပြန့်နှံ့ပြီးတော့ဘယ်လိုကောင်းမှမသိကောင်းနေတဲ့သဘောပီတိလည်းပါတယ်ဒုက္ခလည်းစိတ်ချမ်းသာမှု သိကျင်လာမှုလည်းပါတယ်အကျက်ကြတာသမာဓိစိတ်နဲ့အာယုံနဲ့တခါတော့ကတ်နေအာယုံနဲ့စိတ်ဝင်သွားတယ်စိတ်ထဲမှာအာယုံကဝင်ရောက်နေတယ်အာယုံနဲ့စိတ်နဲ့တကူတည်းတစ်ပေါင်းနဲ့ဖြင့်အဲဒီလိုဖြစ်တဲ့သမာဓိအဲဒီဇာယင်က၅ပါးနဲ့ပြည့်စုံတဲ့ပထမဇာမေရောက်ရနေတာတမင်သမီးထိုးပထမဇာမေရောက်ရနေသောခါကာလ၌ဖတ်တော်ဟောသည်ဖတ်တာသည်ဖြစ်၏ဟောဒီကတရားတွေကဒီတူတူပါပဲ ကာမဝဇ္ဇပထမစိတ်မှာဖြစ်တဲ့တရားတွေနဲ့ဇာစိတ်မှာဖြစ်တဲ့တရားတွေအတူတူပဲဝေဘာနာတယ်56ပါးပဲအတူတူပဲသာသောဟောတိသာသာတိသိဝေဒနာဟောတိဝေဒနာတိသိပညာဟောတိပညာတိသိစေတနာဟောတိစေတနာတိသိစိတ်ဓာဟောတိစိတ်တိသိစသည်ဒီအကုန်56ပါးတွေအကုန်ပါပဲဒီထဲမှာဘာမှအရောမရှိဘူးအဲ56ပါးဒီကိုအားဖြင့်တော့30ပဲရှိတယ်ဒီကရေဝပါဏအင်ကြီးတိအာတိပစ္စသမုပ္ပါဏဓမ္မပစ္စသမုပ္ပါဏအာရုပိနောဓမ္မ သာသမေသမီးထောကနာ၏အင်ရေတိဆိုတဲ့ပြီး56ပါးမှာအခါတော်ပါဠိဖြစ်ကုန်သောရိစ္ဆသမုပ္ပါဏအကြောင်းဝဇ္ဇမေဖြစ်ကုန်သောဇေဝပါဏာအရူပါရမအကျဉ်းနံတရားတို့သည်အတ္တိရှိကုန်ဤမေဓမ္မာ၏တရားတို့သည်ကုသလာကုသိုလ်တရားတို့ပဲဒီတော့အဲဒီပါဝဆိုတာကုသိုလ်တရားဉာဏ်ကုသိုလ်တရားဆိုတာဒါတွေပဲအဲဇေဝပါဏာမှာတော့အင်း ကျန်တဲ့ဇေဝပါဏဖြင့်ပြောတဲ့တရားတွေကတော့ခန္ဓာအပြီးမောကမနတိကရတ္တမေဇတတအဲဒီလေးခုပါတယ်။ဟောအမြဲရှင်တော်သူကပါတယ်။အခုန30ထဲမှာ၄ခုတည်း34ပေါ့။ကရုဏာကတော့ကရုဏာဇာမပါတယ်။ရိုးရိုးဇာနဲ့ပထဝီတိုင်းဇာမပါဘူး။မေတ္တာဇာမလည်းမပါဘူး။အင်းမေတ္တာဇာမလည်းမပါဘူး။ကရုဏာဇာမ။ တနာပြီးတော့ဖြစ်တဲ့ကဒါပရိနာကသံဃာတဲ့ပုဂ္ဂိုလ်တွေအာရုံပြုပြီးဝမ်းမြောက်တဲ့မုဒိတာကအဲဒီမှာပါတယ်ကရုဏာမုဒိတာသာသနာ့ဘာသမာဝါစာကမဏသမာဓိဝဆိုတာကတော့ဇာစိတ်နဲ့မပါဘူးကြာရဒီတော့တရားကိုအားဖြင့်30ဆိုတဲ့ရှိရပြထားတဲ့တရားတော့ရေဝပန္နရခန္ဓာဒီမောကမသိတာတရမဇာတရဒီက4ပါ34ပါအဲ့ဒါ ပထမဇာစိတ်မှာပါဝင်တဲ့တရားတွေဒီပေါ်ဆက်ပထမဇာစိတ်ဒါပထူကတိုင်းနဲ့ဒီကတိုင်းအာဟုဒီကဖြစ်တဲ့ဇာစိတ်အဲ့ဒီမှာပါတဲ့တရားတွေအဲဒီတော့သမုဒေသ56ပါးသောတရားတွေကိုတရုပ်ထုတ်ပြီးတော့ဒီ56ပါးတွေကိုထပ်ပြီးတော့ဝေဘာနာပဲကတမောတသမိန်သမိဖတ်တော်ဟောဒီတသမိန်သမိထိုပထမဇာစိတ်ဖြစ်သောအခါကာလ၌ ဖတ်တော်ကတမောဖတ်တော်ဘယ်သောဖတ်တာဒီဟောဒီဖြစ်ပါသမီးဆိုပြီးတော့ဖတ်တာဆိုတာဘယ်လိုဖတ်တာလဲဆိုသိရလဲဘုရားမိသားပဲ။ကာမဝဇ္ဇကုသိုလ်စိတ်တုန်းကလည်းဒီလိုဘုရားမိသားဒါပဲမလို့သိရဘုရားပြီးပြီဆိုပြီးတော့ဆမ်းမထားဘူးအကုန်လုံးကြောက်ပြီးတော့ဝေးပါနေတာအကုန်လုံးပေါ်ပြနေတာဒီစိတ်ကာလလူတွေအမြင်နဲ့ဆိုလို့ချင်းဒါတွေဖတ်နေတာပိုးညာပဲလို့သင်စရာပဲ။ ယောနိတော်မူစီကာရနဲ့ဆိုရင်တော့တရားတွေထပ်ခါထပ်ခါကြားနာနေရတာဒါအဲမှတ်သားကြရတယ်ပွားနေတာပေါ့လေသီတာတွေလည်းပွားညိုကြတယ်လည်းပွားနေဆိုတော့မြတ်စွာဘုရားဟောနေတဲ့အတန်တော်ကလည်းညိုဝယ်ကောင်းတော့နားတဲ့ပုဂ္ဂိုလ်တွေတော့ပြင်းမယ်တော့မဟုတ်ပါဘူးလို့ဆိုတာอืมဒုက္ခလာလို့ဆိုရင်တော့အဲ့ဒါတွေခါခါခါခါပြောနေရင်ပြင်းကြတော့ကောင်းတယ်လို့ဆိုတာอืมသာဖာလာတော့မပြင်းကြကောင်းနေရဲ့ဆိုတာ ဒါရင်ကဗျာအဲ့ဒီအပြီးမှာဟောတဲ့အခါဒီလိုထပ်တာကဝေဘာနေတာပဲအဲ့ဒီ56ပါးသောတရားတွေဟိုရှိရဝေဘာနဲ့တလို့ပဲပုံတိုင်းပုံတိုင်းအကုန်လုံးကြံကြောက်ပြီးဝေဘာနာအဲ့ဒီဝေဘာဖွင့်ပြပြီးတဲ့နောက်တစ်ခါဘာလာကြံလုံးဆိုတော့ကုထသာဝါရတဲ့သူကအင်းအင်းသာသမိန်သမီးမစ္စအာသတ္တရောခန္ဓာဟွန်တိအင်းဒွာယရဏာနိဟွန်တိဈေရာတိယောဟွန်တိစသည်ဖြင့် ခန္ဓာအယရဏဓာတ်အာဟာရစသည်တွေလျှောက်ပြီးတော့ဝေဒနာနဲ့ဒုက္ခကာလမှာခန္ဓာ၄ပါးပါဝင်တယ်နာခန္ဓာ၄ပါးပေါ့ဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာအဲနာခန္ဓာ၄ပါးပါဝင်တယ်ဆိုပြီးတော့ဒီခန္ဓာ၄ပါးကဘာလဲဆိုပြီးတော့ဒါတွေထုတ်ပြန်တာကိုဝေဒနာခန္ဓာသင်္ခါရသင်္ခါရခန္ဓာဝိညာဉ်ခန္ဓာအဲဒီဝေဒနာခန္ဓာဆိုတာဘာတော့ဆိုပြီးတခါဖွင့်ညာတာကိုအဲအဘိဓမ္မာအကျေဟောပုံတွေသဘောပေါက်အောင်လို့ပြောရတယ်ကွာမနာကိုကြည့်ရပါတယ်ဘာလို့အဘိဓမ္မာဆိုတာ လွန်ကဲတဲ့တရားပဲတဲ့သုဒ္ဓမှာဒီလိုမဟုတ်ဘူးသုဒ္ဓမှာပြီးတော့ရုံနဲ့ဟောပြီးပြီးတာအဘိဓမ္မာမှာတော့အဲဒီလိုပဲထာတာထာကလည်းဟောတယ်အသေးစိတ်အကျယ်လေးကိုဝေဘာပြီးတော့ဟောတယ်ဒါကြောင့်သူအဘိဓမ္မာလွန်ကဲသောတရားပဲထူးကဲသောတရားပဲအီယာမတရားကြီးလို့ခေါ်မှာပေါ့လေအမှန်တရားကြီးကျယ်တဲ့တရားကြီးသူ့ရဲ့ကြီးကျယ်တာမရှိဘူးသူကအဲဒီ သေထသာဝါရဟောပြီးတော့တုံညတဝါရဆိုတခါထဟောကြမယ်ဒါသမင်းဟောပါဏတမေယေဓမ္မဟွန်တိခန္ဓာဟွန်တိအာယရဏနိဟွန်တိဓာတုယဟွန်တိစသည်ဖြင့်အဲဒီကကာလမှာဓမ္မသဘောတရားတွေဖြစ်တာပဲခန္ဓာတွေဖြစ်တာပဲအာယရဏတွေဖြစ်တာပဲဓာတ်တွေဖြစ်တာပဲပုဂ္ဂိုလ်သတ္တဝါဟူရင်မရှိဆိုပြီးတော့အဲဒီမှာဓမ္မတွေဆိုတာဘာတော့ဆိုလို့ရှိရင်တကားခန္ဓာ၅ပါးတရားတွေကိုခန္ဓာဆိုတာဘာတော့ဆိုခန္ဓာ၅ခန္ဓာ၄ပါးတရားပါ ဓမ္မဆိုတဲ့ခန္ဓာ၄ပါးပဲခန္ဓာ၄ပါးနာခန္ဓာ၄ပါးတရားအဲပြီးတော့ခန္ဓာအရတဲ့နာခန္ဓာ၄ပါးအာယရဏအရနာအာယရဏနှစ်ပါးမနာယရဏဓမ္မယရဏဓာတုရလည်းမနောဉာဏတဓမ္မတော့အဲ့ဒါတွေကြောက်ပြီးပါနဲ့အာဟာရတွေဖာတာစေရနာစသည်အကျယ်ကြီးပါပဲအဲ့ဒါပထမဇန်စိတ်တစ်ခုဝေဘာပြီးတော့အဲနောက်မှဒုတိယဇန်ဝေဘာတယ် ။ဒါပေမဲ့ပထမဇာစိတ်ကမပြီးနိုင်ဘူးဒီမှာတော့။အဲဒီပထမဇာစိတ်ကိုပါ။อืม။အင်းဝိပါမိတဲ့ကဒုတိယဇာစိတ်ကိုဝိပါညာနဲ့ဒုတိယဇာစိတ်ကဘုန်းကြီးအကျဉ်းမှာဟောသူကလေခကြီးပြင်းတဲ့ကြောက်ကြနေမပြီးနိုင်ဘူး။ယာသမိန်ဓမ္မရေရူပဝပတ္တိယအမေလေးထည့်လိုက်ဦးမှာကတမေဓမ္မကုသလာကုသလာကုသလညီကုံသောဓမ္မတရားတို့ဒီကရမေပဲဒီတို့ညီ ကုသိုလ်တရားတွေကဘာလဲဆိုရင်ယာသမိသမိရဲ့ခြင်းခါ၌ရူပဘဝကြာရူပဇံအရူပဘဝရူပဘဝ၌ဖြစ်ခြင်းဤမေဃအကြောင်းဖြစ်သောမေဃအကြောင်းမှလမ်းမှဖြစ်သောဇံကိုဘာဝေတိဖြစ်စေ၏ဝိတကဝိဇာရဏံဝိတဝိဇာရရူပသမအခြင်းချင်းကြောင့်ငင်းငင်းရောက် အာဝိတကဝိတလည်းမရှိတော့အဝိသရဝိသရလည်းမရှိတော့သမာရိဇံသမာရိကြောင့်ဖြစ်ပြီးဒိဋ္ဌိဒုက္ခဒိဋ္ဌိဒုက္ခလည်းရှိတော့ပထုကတိနာပထုကတိုင်းနဲ့အာရှိတော့ဒုတိယဇာနာဒုတိယဇာန်တို့ဥပဒါမေဇာရောက်ရတဲ့ဒီနေကသမင်းတည်းသုခနဲ့ဖတ်တော်ဟောဒီဖတ်တာသိကြတယ်ဝေဘာနာအဲဒုတိယဇာန်ကပထမဇာန်ကြာပြီးသားပုဂ္ဂိုလ်က ပထမဇာကိုသက္ကာရကဝင်စားနှလုံးသွင်းတဲ့အခါမှာဓမ္မဇာနဲ့အပြည့်မြင်လာတယ်။ဘာမြင်လာလဲဆိုတော့အာယုံပေါ်အောင်ကြံပေးမှအာယုံပေါ်တဲ့ပေါ်လာတဲ့အာယုံကိုသက္ကာရကနှလုံးသွင်းတဲ့သုံးသာဆင်ရင်နဲ့ဝိဇာရလည်းဖြစ်တယ်ဒီတရားတွေမကောင်းဘူး။အာယုံမကြံဘဲနဲ့သူ့လိုလိုပေါ်နေရင်ကောင်းတယ်။အဲရလာတဲ့အာယုံသက္ကာရကသုံးသာနေတာကလည်းပဲ မိညာတင်မှုမရှိဘူးဘာလဲတူတော့ဆိုတော့မရဘူးသေးတာတွေကြလာလို့ချင်းထက်တာကထုတ်ကြည့်နေတယ်ဒီလိုပေါ့ဒီလိုကစိတ်တော်သိနေတယ်ဘောရှိအဲဒါဘူးမဆိုင်ပဲနဲ့อืมရလာတဲ့အာယုံကိုဘူးမဆိုင်ပဲနဲ့နေနိုင်မှာကောင်းမယ်တဲ့နှလုံးသွင်းပြီးတော့အဲပိတိဒုက္ခဧကဂတဒီသုံးခုကကောင်းတာပဲဝိတ္တဝိသရာဒီနှစ်ခုမကောင်းဘူးဒီနှစ်ခုကျင်းအောင်ဆိုပြီးတော့ထပ်တာပထူပထူခုနက မူလကနှလုံးသွင်းလာတဲ့တတိအာယုံကိုထားကြတာကနှလုံးသွင်းရတယ်အဲနှလုံးသွင်းမှများလို့ဓမ္မကြီးကျင့်လာတဲ့ခါကာလကျတော့မကြံစီရဘဲနဲ့တတိအာယုံကအတိုင်းတတိပါဏမိကပေါ်တယ်အဲဒီအာယုံနဲ့မသုံးတာပဲနဲ့ပိဋိဒုက္ခဒီကဲကတာဓမ္မကြီးကိုဖြစ်အဲဒါဒုတိယဆောင်ပဲအဲဒီဒုတိယဆောင်ဖြစ်တဲ့ခါလည်းသာသမဏေသာသောဟောတိစသည်ဖြင့်ဝေဘာနဲ့ အဲဒီ56ပါးတွေ56ပါးနဲ့သူကလည်းနည်းနည်းကြော့သွားတယ်ဗာကြော့သွားတယ်ဆိုတော့ဒီတဝိဇ္ဇာကမပါတဲ့ဟာကိုမပါတော့ဒီမှာဟောဒီမှာဒီတော့ဟောဒီဝိဇ္ဇာတော့ဟောဒီမပုံမပါအာသဖြစ်ပြီးဝေနာဖြစ်ပြီးဉာဏ်ဖြစ်ပြီးဉာဏ်ဖြစ်ဖြစ်ဖြစ်ပြီးဒီငါးခုကတော့မရောပါဘူးခါတဲ့ငါးခုကမရောဘူးအဲဒီကံငါးပါးတော့ကြတော့ ပီတိဖြစ်ပြီးဒုက္ခဖြစ်ပြီးကြက်ကြတာတွေသိနေရပါတော့ဒီကတိကိစ္စရာတွေမပါဘူးကြက်ကြတာသိနေတာဒီကံကအဲဒီလိုပဲဒါလေးကြော့သွားတယ်ပြီးတော့မဂ္ဂင်၅ပါးတဲ့ကြတော့လဲသမာဓိဋ္ဌိဖြစ်ပြီးသမာသင်္ကပ္ပသမာသင်္ကပ္ပဆိုတာကသူကဝိတ္တပဲကိုအဲဒီဝိတ္တမရှိတော့သမာဓိဋ္ဌိဖြစ်ပြီးဆိုပြီးသမာဝါယာမဖြစ်ပြီးသမာတိသမာသမာဓိဖြစ်ပြီးသမာသင်္ကပ္ပမပါဘူးဒါရော့သွားတယ် အဲ့ဒါတော့ပါပဲအဲ့ဒါလေးတွေပြောတာတနည်းအားဖြင့်တော့အကုန်လုံးပဲအဲဒီသုံးခုပြောတာ56ပါ53ပါရှိတော့အဲ့ဒါလေးလည်းပဲအသီးသီးအဲဒီခါကလာဖြစ်တဲ့ဖာသာကဘယ်ဖာသာလဲဘယ်လိုဖြစ်တယ်လဲဆိုပြီးဒီလိုထုတ်ပြီးဝေဘာညာနဲ့နောက်ပြီးတော့ကုထသာဝါရအရိခာကာရမှာနာခန္ဓာ၄ပါးဖြစ်တဲ့အာရဏနပဒါနပစသည်ဖြင့်ဒါတွေလည်းဝေဘာနဲ့ နောက်သုံးသဝါဒကအဓိကကာလမှာဓမ္မသဘောတရားတွေသာဖြစ်တဲ့ခန္ဓာတွေသာဖြစ်တဲ့အာရဏတွေသာဖြစ်တဲ့ဓာတ်တွေသာဖြစ်တဲ့စသည်ဖြင့်ဒါတွေလည်းဝေဖန်သွားကြတယ်တို့ကလည်းဒီကြတိုင်းအောင်ကြည့်တဲ့ဒုတိယဇာန်တတိယဇာန်ကြတော့လည်းဒီလိုပါပဲတတိယဇာန်ဓမ္မဇာန်ယာပြီးတာဒုတိယဇာန်ယာပြီးတာပုဂ္ဂိုလ်ဒုတိယဇာန်လည်းပဲပြည့်မြင်လာတယ်။ပါမြင်လာတော့ပီတိကိုပြည့်မြင်တယ်ပီတိနှစ်သိမ့်အာရဝမ်းမြောက်မှုဆိုတာ သဘောသေးတဲ့သဘောသဘောသေးတယ်သဘောနင်းညံ့တဲ့သဘောပဲကလေးတွေများအတော်အသင့်ရရင်ဝန်တာတယ်อืมတို့မုံတို့ကတော့ဝယ်ဖို့ရမုံဘိုးလေးပါလေးအတော်အသင့်ရရှိရဆိုတော့တကယ်တော့တမှုလို့ရရင်လည်းဝန်တာတာပဲသူနေတော့ဒီကြမ်းကြပေးရတယ်မဖြစ်နေလို့အမှန်ဝန်တာတယ်လို့လူကြီးကလည်းအဲ့ဒါတော့ရရင်ဝန်မတာတယ်အဲအာယုံလေးရတဲ့အာယုံလေးနဲ့ဝမ်းမြောက်ဝမ်းသာဖြစ်နှစ်တဲ့ အားရပြီးတော့နေတာစိတ်သဘောသေးနှုတ်တယ်အဲဒီလိုအားရဝမ်းမြောက်ခြင်းတက်ကြွခြင်းမရှိဘဲနဲ့စိတ်ချမ်းသာအောင်တက်တဲ့နဲ့စိတ်ကြီးငြိမ်းနေတာပိုကောင်းတယ်လို့ဒါလို့ယူဆပြီးတော့ဒီဒီကဲအောင်ဒါအားထုတ်ကြတဲ့ပထူပထူပထူနှလုံးသွင်းရတာဓမ္မရီအားကောင်းလာတဲ့ခါကျတော့ဒီပီတိမပါဘူးဒီကတော့ပီတိနဲ့ဝမ်းမြောက်မှုနှစ်သက်မှု စိတ်ပင်အာရမှုတက်ကြွမှုတွေမရှိဘူးစိတ်ချမ်းသာမှုတွေသိတာဒါအတက်ကြွပြီးတော့ဝမ်းမြောက်ပြီးတော့နေတာဒုက္ခကလည်းချမ်းသာနေတာပဲဘယ်လိုချမ်းသာမှမချမ်းသာဘူးအဲနောက်သူ့ဘာများတော့အယောင်လေးနဲ့ပီတိတကပြောက်သွားစိတ်ချမ်းသာရုံလေးတွေကြားနေတယ်ဆန်းချမ်းသာတာနဲ့ခါတယ်မှတ်လို့ကောင်းပြီးတော့အဲ့ဒီမှာပီတိမပါတော့ဒုက္ခဖြစ်တယ်အထင်ငါတို့တွေကညာဒီမှာလည်းပီတိမပါတော့ဒုက္ခတွေဖြစ်နေတယ်အဲ့ဒီလိုပါလေ သူကကောင်းတယ်ပို့ပြီးတော့ကောင်းတယ်အဲဒီလိုပဲဆိုဇာမန်လည်းပဲပီတိကျင်းသွားတဲ့အတွက်တဲ့ပီတိနှစ်ပါးပဲနဲ့อืมဒုက္ခနဲ့ဧကဂရဇာယနာနှစ်ပါးနဲ့တတ္တိယဇာရောက်ပြီးတော့နေကြတယ်အဲဒီခါကာလဘာတွေဖြစ်ကြလဲဆိုအဲဘာတွေလည်းပဲသာသမိတမိဒုက္ခနဲ့ဖာသောဟောဒီဖာတာဒီဖြစ်ဤသာသမိဝေဝါညာရောဆိုအဲဒီမှာတော့ ဇန်ဇန်ငါးပါးတဲ့ကဇန်ငါးပါးတဲ့ကနှစ်ခုကြာတော့သုံးခုကျော်သွားဝိတက်ဝိသရပီတိသုံးခုကျော်သွားတယ်ဒုက္ခဒီစိတ်ဣဒ္ဒရာဒီစိတ်ဣဒ္ဒရာဒီလိုပဲအဲဒါကျော်သွားတယ်ဒီနောက်ပါတွေတော့သိမရှိဘူးအဲဒါက53ပါး52ပါးရှိတော့2ပါးရှိတော့တာပေါ့ဗျာဒါကတတိယဇန်နောက်အဲ့ဒီအဲ့ဒီဇန်ကိုလည်းပဲအဲဒီဇန်ဖြစ်တဲ့ခါကာလမှာ သံခါရ၄ပါးဖြစ်တဲ့အာရဏ၅ပါးဖြစ်တဲ့ဓာတ်၅ပါးဖြစ်တဲ့စသည်ဖြင့်အသေးစိတ်တွေဝေဘာညာရောနောက်ပြီးတော့အဲဒီကာလမှာဓမ္မသဘောတရားတွေသာဖြစ်တဲ့ခန္ဓာတွေသာဖြစ်တဲ့အာရဏတွေသာဖြစ်တဲ့ဓာတ်တွေသာဖြစ်တဲ့စသည်ဖြင့်ပုံစံဝါရလည်းဟောအဲဒီမှာလည်းအသေးစိတ်တွေဆက်ပြီးဝေဘာညာရောအကျေကြီးပါပဲရေကြီးပဲကြာဒါမှမဟုတ်ပြီးတော့မှကြာသုတ်တံဒေသနာနဲ့မတူဘူးတဲ့။နာဇုံကဲကျော်ဝင်းတဲ့တရားတော်ကြီးတဲ့တရားရှင်ကြီးလို့ဆိုရတယ် အဲဒါသတ္တိယဇံသတ္တိဇံပြီးတော့ပြရိပ္ပဇံတစ်ခါဝေကြောင်းနဲ့လူကမြင်လာလို့ဘတမေဓမ္မာကုသလာဘယ်ကုသိုလ်ဘယ်တရားတော်ဒီကုသိုလ်မိဂုံနည်းယသမေသမီးခြင်းခါနာယရူပပတရားရူပဘဘဝ၌ဖြစ်ခြင်းဤမေဃအကြောင်းဖြစ်သောဇံကိုဘာဝေတိဖြစ်စေ၏ဒုက္ခသောသာဘာနာဒုက္ခကိုပယ်ခြင်းကြောင့်၎င်းဒုက္ခသောသာဘာနာဒုက္ခကိုပယ်ခြင်းကြောင့်၎င်း ဒေါမနတာဒေါမနတာနာဒေါမနတာဒေါမနတာတို့ဤပုဗ္ဗေဝါသိကပင်အပြင်မှာဖြစ်တဲ့ခြင်းကြောင့်၎င်းအဲဒုက္ခဒုက္ခဒေါမနတာဒေါမနတာဥပိ္ပခာလို့ဝေဒနာ၅ခုရှိတယ်ဒုက္ခဆိုတာကိုယ်ရဲ့အတွေ့အကြုံနဲ့တွေ့ပြီးဆန်းတာဒုက္ခဆိုတာကိုယ်ရဲ့ တွေ့ခြင်းနဲ့တွေ့ပြီးဆင်းရဲတာခံခဲ့တာညောင်းတာကုသနာခြင်းကိစ္စတာဆူဆူလို့နာတာစသည်တွေပေါ့လေအကုန်လုံးကိုယ်ရဲ့ခံခဲ့တာတွေဒုက္ခဝေဒနာခေါ်တယ်ကိုယ်ရဲ့အတွေ့ကောင်းနဲ့တွေ့ပြီးတော့အဲနေတာထိုင်တာဖြစ်ပြီးတောက်နေတာကိုဒုက္ခဝေဒနာခေါ်တယ်အဲဒီဒုက္ခဒုက္ခတွေလည်းကျင်းတယ်တဲ့ဒီကြမှာဒုက္ခဒုက္ခတွေကိုယ်ထဲမှာမနေတာမထိုင်တာမရှိဘူးနေတာထိုင်တာပဲချမ်းသာလိုက်ကျင်းခဲ့ပြီတဲ့ဒုက္ခသစ္စာပါဏဒုက္ခသစ္စာပါဏသောမနာတာသောမနာတာသောမနာတာပြောဝမ်းသာတာစိတ်ရှင်သားတာ ဒေါမနတာဆိုင်နှလုံးစိတ်နှလုံးမသာတာအဲ့ဒါတွေလည်းပဲသုံငင်းခဲ့ပြီတဲ့ဇိုင်းဥပစာတွေကသုံငင်းခဲ့တာတဲ့ဘုမဟုတ်ပါဘူးတဲ့စောစောတဲ့သုံငင်းခဲ့ပါပြီအာရကမဒုက္ခဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တော့မစင်ရမချမ်းသာတော့သရုဒ္ဓဇာနာသရုဒ္ဓဇာနုပါဒံမေဇယဝရတိနေဤဥစ္စာတတိပါဠိတုတ်တွေကြားထဲမှာရှိပါသေးတာတွေထားပါတော့သူကဒါတွေပြောပြောခက်နားလည်ဝယ်သိမလို့ အဲဥပ္ပခာဥပ္ပခာဖြင့်တတိထဝဉ္ဉ္စင်ကြခြင်းရှိတယ်သတုထဇာနဲ့ဥပ္ပခာနဲ့ဧကဂတအညီမျှပြုနေတယ်စိတ်ဝါမြောက်ကြွနေတဲ့ချမ်းသာနေတဲ့သဘောလည်းမဟုတ်ဘူးသင်ညွှန်းနေတဲ့သဘောလည်းမဟုတ်အလယ်လားပဲညီသက်သက်ခံစားမှုဥပ္ပခာဝေဒနာလေးနဲ့ဖြစ်တယ် ဧကဂတမထုကတိုင်းအာယုံဒီကတိုင်းအာယုံအာရုံပြုပြီးတော့ကတိုင်းအာယုံနဲ့စိတ်ကလေးရောက်နေတယ်လို့စိတ်ကကတိုင်းအာယုံကစိတ်ထဲမှာရောက်နေတယ်လို့စိတ်နဲ့အာယုံနဲ့တကောင်းကြီးလိုဖြစ်ပြီးတော့ကျင်းချင်းနေတယ်အဲ့ဒီစာဥပ္ပဒါနဲ့ကြဲတာဇိုင်းကနှစ်ပါးသာသမိန်သမီးတို့က၌ဖာတော်ဟောဒီဖာတာဒီဖြစ်ဤစသည်ဖြင့်ဝေဘာများနဲ့ အဲဒီက56ပါးသောတရားတွေကပဲအဲသူကဘာတွေရော့သွားတယ်ဆိုတော့ဇာနေ၅ပါးတဲ့ကဝိတက်မပါဘူးဝိဇာရမပါဘူးပိဋိမပါဘူးဒုက္ခမပါဘူးဒုက္ခမပါမယ်ဒုက္ခသာဥပိ္ပခာပါတယ်ဥပိ္ပခာဟောဒီဥပိ္ပခာတွေဖြစ်ပြီဝေဒနာကတော့ဝေဒနာတစ်ပါးပါကတော့ပါရမှာဝေဒနာ၅ပါးတဲ့ကဥပိ္ပခာဝေဒနာပါလို့ဥပိ္ပခာဟောဒီဥပိ္ပခာတွေဖြစ်ပြီဧကဂရာတွေဖြစ်ပြီဆိုတော့ဒီလိုသာလား ဒါတော့ပဲထူပါတယ်လူညာတွေကတတိယဇာနဲ့မထူသူကဒီလိုပဲ90နဲ့နှစ်ပါးသောတရားတွေတဲ့ရုပ်တွေကိုထုတ်ပြီးတော့ဟောသွားတယ်အဲဒီမှာလဲကုထာသာဝါဒကဒုက္ခကာလမှာဖြစ်တဲ့တရားတွေကခန္ဓာ၄ပါးပဲအာရဏ၅ပါးပဲဒါ၅ပါးပဲစသည်ဖြင့်ဝေဖန်သွားတယ် အဲထိုကာလမှာသုံးကြဝါရရကပုဂ္ဂိုလ်သားတော်မဟုတ်ဘူးဓမ္မသဘောတရားတွေကြီးတယ်ပဲခန္ဓာတွေကြီးတယ်အာရဏတွေကြီးတယ်ဓာတ်တွေကြီးတယ်အာဟာရတွေကြီးတယ်စသည်ဖြင့်ဒီလိုဝေဘာမိဟောသွားတယ်အဲဒါဇန်လေးပါးဝေဘာဘုံသတုကနီရဲ့ဇန်၅ပါးဇန်လေးပါးပြီးတော့ဇန်၅ပါးဝေဘာများတယ်သုတ်တန်တရားတွေမှာတော့ဇန်၄ပါးပဲရှိဇန်၅ပါးမရှိဘူးဒီကြတော့ပြီးတော့မှကျတော့ဇန်၅ပါးဝေဘာများ အဲဒီပထမဇာန်ကဝိတဝိသရပတုကဣကရဇာန်က၅ပါးလုံးပါပဲဒုတိယဇာန်ကျတော့အဝိတကအဝိသရနဲ့အဝိတကသဝိသရအဝိတကဝိတကမရှိသဝိသရဝိသရရှိဝိဝေကဇာနိဝရဏကိစ္စညာဖြစ်ပြီးပိဋိသမနာပိဋိဒုက္ခပိဋိဒုက္ခလည်းရှိတော့ပထမဇာနံပထမဇာနဥပဒမေဇရဝရတိနေဤအဲ့ဒါလေးထူးရပါဘူးဝိတက်တင်ကျင်းပြီးတော့ဝိဇာရရှိတယ်။အိုး ဇာလေးပါးဝေဘာသနီတုံးကဝိတက်ကင်းဝိသရာလည်းကင်းတာဝိတက်ဝိသရာတခါတည်းအတွဲလိုက်ကင်းတာဘုရောမဟုတ်ဘူးတဲ့ဝိတက်တင်ကင်းတယ်အာယုံကြံစီမှုမရှိဘူးဒါပေမဲ့တော့အာယုံသုံးသဆင်ခြင်မှုတွေတော့ကြားနေရှိနေတယ်ဒါရင်ငါလေးပါးရှိတဲ့ဒုတိယဇာဒါပဲထူးတယ်ဒီကဒုတိယဇာခေါ်တယ်အဲနောက်တတိယဇာဆိုတာကသဒုက္ခနီတုံးကဒုတိယဇာမှာပဲသရုဒ္ဓဇာဆိုတာကလည်းသဒုက္ခနီတုံးကတတိယဇာမှာပဲ ရှင်သမဇာဆိုတာကလည်းသရုပ်ကဏီတုန်းကနောက်ဆုံးဖြစ်တဲ့သရုဒ္ဓဇာကိုရှင်သမဇာဆိုပြီးတော့အဲဒီတိုင်းပြတာလေအဲ့ဒါဇာယင်ကငါဇာ၅ပါးတဲ့အပြီးတော့မှဟောအဲဒီမှာလည်းဒီအတွင်းဝင်တဲ့တရားတွေအကုန်လုံးဝေဘာနာပဲဒါပထဝီကတိနာပထဝီကတိုင်းအာယုံပြုပြီးတော့ဖြစ်တာဒါကသုတ်ရိကတက်တဲ့ပฏิပဒါတွေနဲ့ရောပြီးနောက်တော့ပฏิပဒါတွေနဲ့ရောပြီးတော့တခါ

ပိဋိဒုက္ခနိဝရဏကိစ္စညာဖြစ်ပြီးပိဋိဒုက္ခလည်းရှိတော့ဒီဒုက္ခလည်းရှိတော့ဒုက္ခပရိပရာဒနာဝိညာဉ်ဒုက္ခပရိပရာဒနာဝိညာဉ်နှင့်စသောပထုကတိနာပထုကတိုင်းပထုကတိုင်းအာယုံရှိတော့ပထမဇာနာပထမဇာနာဥပဒမေသာရောက်ရဝရတိနေဤဟိုတုန်းကတော့ပရိပရာဘိညာတွေမပါဘူးပရိပရာဘိညာတွေနဲ့ထည့်ဟောကြတယ်ဒုက္ခပရိပရာ ချို့ပုဂ္ဂိုလ်မှာဇာရအောင်ခဲခဲရင်းအားထုတ်ရတယ်။ဥစ္စာရသမารိဖြစ်အောင်ပฏิဘာဂနမိတ်အဲပฏิဘာဂနမိတ်ထင်ပြီးဥစ္စာရသမารိဖြစ်အောင်ခဲခဲရင်းအားထုတ်ရတယ်လူလူကလေးမဟုတ်ဘူးတဲ့ပထဝီပထဝီတရက်လည်းပဲအဲဒီပฏิဘာဂနမိတ်မထင်သေးဘူးနှစ်ရက်လည်းမထင်သေးဘူးသုံးရက်လည်းမထင်သေးဘူးစသည်ဖြင့်ခဲခဲရင်းအားထုတ်ရတယ်အဲဒါဒုက္ခပฏิပဒါခေါ်တယ်အခု ဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်တွေလည်းသူခဲခဲရင်အထုတ်ရတယ်ခဲခဲရင်အထုတ်ရတယ်အဲဒီဥရိယဝေယညာဥရိယဝေယညာစသည်ရောက်ဖို့ရမနာအထုတ်ရတယ်မနာအထုတ်ရတယ်လို့ဥရိယဝေယညာစသည်မရောက်နိုင်တရားရတာကိုမပေါ်နိုင်ဘူးဆိုတော့အထုတ်ရအဲဒါဒုက္ခပရိပ္ပာပဲစဉ်းစဉ်းရဲအထုတ်နေရတယ် ပရိဘဝနမိတ်ထင်ပြီនិဝရဏကင်းပြီဥစ္စာတော်တမာရီဖြစ်ပြီဆိုတဲ့နောက်လည်းပဲတချို့ပုဂ္ဂိုလ်မှာဇာမရနိုင်ဘူးတဲ့တမာရီတော်ကောင်းအဲတမာရီတော်ကောင်းပြီးတော့နေပါရင်လည်းဇာအင်္ဂါထင်းရှားရှားသာသာဆောင်းဆောင်းနေမဖြစ်ဘူးစိတ်နဲ့စိတ်နဲ့အာယုံနဲ့တပေါင်းဒီကပ်ပြီးတော့နေတဲ့အနေမျိုးမရောက်ဘူးအဲ့ဒါက ဒါနာပညာနေတော့ပညာရှိတာအဲဥဇာရသမารိရနေပါလေအပနာသမารိဇံကိုမရောက်ခဲနဲ့နေတာကြာကြာအထုံးမှာအဲ့ဒီမှာရောက်တယ်ကျိုးတရက်လောက်ကြာမှနှစ်ရက်လောက်ကြာမှသုံးရက်စသည်ကြာမှဒီလိုဇာရောက်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါဒါနာပညာအခုဇံကဒုက္ခပရိဒါဒါနာပညာပဲတဲ့အောက်အခြေပိုင်းကလည်းပဲဒုက္ခပရိဒါဆင်းရဲနဲ့အထုံးမှာပြိပါနမိတ်ချင်းဥဇာရသမารိရောက်တယ်တဲ့ ပြိပါနမိတ်ထင်တဲ့ဥဇာရသမารိရောက်ပြီးတဲ့နောက်လဲဇာပနာသမารိဇာရောက်ဟာရုပ်တည်းမရောက်ပြန်ဘူးတဲ့ကြားနေတယ်ခန္ဓာပရိညာနေတော့ပင်ရှိအဲ့ဒီဇာနဲ့ဝိပဿနာယောဂီတွေလည်းဒီတိုင်းပဲဥရိယဝေယညာစသည်ထူးထူးခြားခြားဖြစ်တဲ့တရားရတော်သူတွေညာသူတွေဝိပဿနာညာသူတွေဖြစ်ပေါ်ဘာနာအထုရတယ်ဆိုတော့ဘယ်ကအချို့လဲအဲ့ဒီကိုမရောက်စိတ်ပြတာနဲ့ထွက်သွားတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲဒီမန္တာနဲ့ချို့ ကြီးကြတယ်ဘုန်းကြီးကိုရင်ချိုးကစိတ်ကမှလည်းတော့လူတယောက်ဘုန်းကြီးတို့လည်းပဲအဲဆွေးနွေးမျိုးသားလည်းနည်းနည်းသတ်ပါတယ်သူ့မှာတော့ဘယ်လိုပြင်မမသိဘူးအထုလို့ကဘာမှမဖြစ်ဘူးပင်မိုင်းတာတဲ့သူပြောတယ်လဲထွန်ရတာလည်းပင်မနဲ့တဲ့အလုပ်လုပ်ရတာလည်းပင်မနဲ့တရားအသိပင်မနာပဲတဲ့သူပြောတာသူတရားထုတ်နေတာဘာမှသမာဓိကောင်းကောင်းဖြစ်ဘူးညာလည်းမဖြစ်ဘူးဒီလိုနဲ့လည်းထွက်သွားတယ် အဲ့ဒါလူပါရမီကမရှိလို့လည်းတူပါတယ်သူကတော့အာမတုပဲနဲ့ခိုးနေတာတော့မဟုတ်ဘူးသူကပါရမီမရှိလို့လည်းတူရဲ့အဲ့ဒီလိုပုဂ္ဂိုလ်ရှိတယ်တချို့တချို့ပုဂ္ဂိုလ်တွေအခုဒီမှာလည်းအာထုတ်ဒီလိုပါပဲသူကအဲ့ဒီသူတို့ခြားခြားဥရိယဗျာညာစသည်မရောက်ဘူးယုံနာပိုင်းခြားပြီးတဲ့ယုံနာကိုစိတ်တဝိသုဒ္ဓိကိုတည်းမဖြစ်တဲ့ဘူးစိတ်တဝိသုဖြစ်စင်ကြတာအဲစိတ်စင်ကြပြီဆိုတော့ ကောင်းတယ်ပိန်တယ်ထိုင်တယ်ဓမ္မဆရာအာယုံလေးတွေကြီးတဲ့စိတ်နဲ့အာယုံနဲ့ကကနဲ့ကကနဲ့ပြီးနေဆရာတော်ကစိတ်မထွက်ဘူးထွက်ရင်လည်းပဲဆက်ထွက်ချင်းသိတယ်မှားလိုက်ပျောက်သွားတယ်ပါဟိုယောဂီတွေကပြောပြောတယ်စိတ်ညာထွက်သွားတဲ့ခါကလာမှားလိုက်ရင်ဘာနဲ့တူတယ်ဆိုတော့လူကြီးကကလေးများဟဲ့ကလေးဆိုလို့ရှိရင်ဒီကလေးငြိမ်သွားတယ်လို့ပဲအသာဖော့နေကလေးကဟဲ့ဆိုလို့ရှိရင်ငြိမ်သွားတယ်လို့ဒါလည်းဒီကမှားရတဲ့တခြားတော့တဲ့စိတ်ပျောက်သွားအဲကောင်းတယ်ပိန်တယ်ထိုင်တယ်ပြီးတယ်သူ့အရုံနဲ့ပြီးနေတယ် အဲဒီလိုတင်းနေတာစိတ်ဓာတ်ဝိသုဒ္ဓိစိတ်စဉ်ကျဲနေတာအဲဒါလောက်ကိုတချို့ကမရောက်ဘူးတရားအရတာမပေါ်ဘူးစိတ်စဉ်ကျဲပြီဆိုတဲ့အခါကျတော့သူတိုင်းမှာတည်းမှားရတဲ့အာယုန်နဲ့မှားစိတ်မှားရတဲ့အာယုန်နဲ့မှားစိတ်ကိုကွဲနေတာပဲဖောင်းနေဆိုရင်ဖောင်းတက်လာတဲ့သဘောကတရားမှတ်ပြီးတာကတရားဖောင်းတက်လာတဲ့သဘောကအာယုန်ကိုမသိတတ်ဘူးမှတ်ပြီးတာကဖောင်းနေဆိုတာကို မှတ်ပြီးတော့သိတတ်တယ်မသိတတ်တဲ့ယုံတရားနဲ့သိတတ်တဲ့နာတရားဒီနှစ်ခုတည်းရှိတာပဲယုံနဲ့နာမျှပဲဆိုတာမှန်ရင်မှန်ရင်ရှင်းပြီးတော့ဒီတဲ့နာမရူပပစ္စရညာဖြစ်တယ်သူကအဲ့ဒါတော့မဖြစ်ဘူးအကြောင်းကျိုးလေးတွေပိုင်းခြားသိတယ်နောက်အဖြစ်အပျက်ကလေးတွေသိပြီးတော့ဥရိယဗျာညာအကြောင်းလဲပိဋိပါဒတွေစသည်ဖြစ်ပေါ်လာအဲ့ဒါကျိုးပုဂ္ဂိုလ်မှာအဲ့ဒီကြောင့်ခဲခဲရင်းကြီးအထောက်ရတယ်များသောအားဖြင့်ခဲခဲရင်းအထောက်ရတာများပါတယ်ဒါလည်းကူနဲ့တည်းမရှိပါဘူးခဲခဲရင်းကြီးအထောက်ရတယ် အဲဒုက္ခပရိပဒါခေါ်တယ်ခခင်ရာတို့ကအဲဒီဝိရိယပြညာစသည်ရောက်ကြတော့လည်းပဲอืมအရိယာမဉ္ဇဉ်ကို မတက်ပြန်ဘူးတဲ့သင်္ဃာရုပ္ပခညာဖြစ်နေတော့မှမတက်ဖဲနေတာရှိတယ်တရုပ်တက်မတက်တာရှိတယ်ဟုတ်တယ်သင်္ဃာရုပ္ပခညာရောက်တချို့မကြဘူးဒီနေ့ရဲနဲ့လည်းတက်ချင်တက်သွားရတယ်ဒီနေ့မတက်ရင်လည်းနှစ်ရက်လောက်အတွင်းတက်သွားရတယ်တချို့တော့ခုနှစ်ရက်လည်းမတက်ဘူးသင်္ဃာရုပ္ပခညာရောက်လာတော့ကိုကြားနေမတက်ဘူး ဒီလိုနေနေတာရှိတယ်အဲဒီလိုအရိယာမညာအတက်နှင်းနေတာကဒါနာပညာပဲနေတော့ပညာရှိတာကဝိပဿနာမှာဒုက္ခပရိဒါနာပညာရှိတယ်အဲဒီလိုပဲကိုဇာရတဲ့နေရာမှာလဲသမာဓိကောင်းကောင်းဥစ္စာရသမာဓိဖြစ်လောက်အောင်အားထုတ်ရတာကိုကပင်ပင်ပမဆင်းရဲအားထုတ်ရင်ဒုက္ခပရိပဒါဆင်းရဲတော့အကျင့်ရှိတာတဲ့အဲဒီတော့သမာဓိဥစ္စာရသမာဓိဖြစ်ပြီးတဲ့နောက်ဇံကိုရုပ်တည်းမရနိုင်ဘူးကြားနေတယ်ဆိုရင်ဒါနာပညာ နေတော့ပင်ရှိတယ်အဲဒီလိုဇံကိုရောက်တယ်ပထူကတိုင်းအောင်ရှိတဲ့ဇာမဲအဲဒီဇံသိဖြစ်တဲ့အခါလဲဖာသောဒီဝရဏဟောဒီစသဖြင့်ခုနကအတိုင်းပဲဒီတရားတွေတက္ကတက္ကညာစွာပြဝေဖန်နေတာသူကဘာမှချမ်းသာဘူးနားတဲ့ပုဂ္ဂိုလ်တွေလိုတာတွေထပ်ပြီးတော့နားနေရတာပဲအဲဒါဒုက္ခပရိဒေနာပညာနောက်ပြီးတော့ဒုက္ခပရိဒေခိုက်ပါပညာ ဒုက္ခပရိပဒါဥဇာရသမารီရောက်အောင်တော့ခက်ခဲချင်းချင်းအားထုတ်ရတယ်သို့တော်လည်းဥဇာရသမารီရောက်တင်တဲ့တိုင်နဲ့မကြဘူးတဲ့ဇာရောက်သွားတယ်မနေ့ပိုင်းတွင်ရောက်ခြင်းလည်းရောက်မယ်နိုင်ပိုင်းတွင်ရောက်ခြင်းလည်းရောက်မယ်အဲနန်းနန်းရောက်သွားတယ်အဲဒီလိုရောက်သွားတာခိတ်ပါပင်ညာလင်တော့အပင်ရှင်ရှိတာတဲ့အဲဒီလိုဇာနဲ့အခုဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲ ဥရိယဗျာညာရောက်အောင်ကိုအားထုတ်ရတယ်ပြင်ပမဆင်းရဲအားထုတ်ရတယ်ဒီကုတ်ဥရိယဗျာညာနဲ့ဟိုတဲမကြဘူးရှိညာလျှောက်တဲ့ဆိုတာမကြခင်တက်သွားလို့ဟိုမှာတရားပြည့်စုံသွားတဲ့ပုဂ္ဂိုလ်ရှိတယ်။အကျိုးလည်းသင်္ခါရုပ္ပခဏညာရောက်အားထုတ်တဲ့ညာကိုကြားထဲမှာပြင်ပမအားထုတ်ရတယ်ရှိတယ်ဒုက္ခပြိပ္ပဒါပဲ။သင်္ခါရုပ္ပခဏညာနဲ့ဖြစ်ရမကြဘူးဟာအရိယာမညာရောက်သွားတယ်။အဲဒါခိဗ္ဗပညာခေါ်တယ်။ဒုက္ခပြိပ္ပဒါခိဗ္ဗပညာသူဇာမာလည်းဒီလိုပဲ။ဥဇာရသမารိကောင်းကောင်းဖြစ်အောင် အားထုတ်ရတာကဆင်းရဲတယ်ဒုက္ခပရိပဒါပဲဥဇာရသမารိလည်းရောက်ပြီးရောက်မကြခင်အတွင်းဇာရောက်သွားတယ်ခိုင်ခိုင်မြဲမြဲဇာအာယုံနှလုံးသွင်းလိုက်ချက်ချင်းပဲဇာအာယုံနဲ့သိနေတကူရဲ့တစ်ပေါင်းနဲ့ဖြစ်ပြီးတော့ဇာအောင်နဲ့ပြည့်ဝင်သွားတယ်လို့အာယုံကအာယုံကဇာစိတ်ထဲရောက်လာစိတ်ထဲရောက်လာတယ်လို့တခါတကူရဲ့တစ်ပေါင်းနဲ့ဖြစ်သွားဇာသမနာဇာရောက်အဲ့ဒါထိပ်ပါပင်ညဉ့်ဉန်းသွားဇာရောက်တာတဲ့အဲ့ဒီလိုဇာလည်းရှိတယ်အဲ့ဒီခါကာလမှာလည်း ဖြစ်တဲ့တရားတွေကဖတ်တော်ဟောဒီဝေဒနာဟောဒီစသည်ဖြင့်ဖတ်တော်ဝေဒနာစသည်ဒီတရားတွေပါပဲအဲဒီ90နဲ့အဲ96ပါးသောတရားတွေပဲပထမဆုံး96ပါးအဲဒုတိယဆုံးဆိုလို့ရှိရင်ဝိတ္တဝိသရမပါလို့94ပါးတတိယဆုံးဆိုပီတိမပါလို့93ပါးအဲဒီတိုင်းပါပဲ93ပါး နောက်ပြီးတော့တချို့ပုဂ္ဂိုလ်မှာတော့ဝိသရဏမာရိယအောင်အားထုတ်ရတာမခဲရင်မှုတဲ့လောလောကလေးနဲ့အားထုတ်လို့ရောက်တယ်တဲ့ပထူပထူပထူနှလုံးထဲမကြခင်အတွင်းမှာစိတ်ရငြိမ်တယ်ဒီထဲမှာမသွားဘူးအဲဒီဒီဒုက္ခတွေနဲ့မှတ်လို့ရှုလို့ကောင်းပြီးတော့နေဥစ္စာစိတ်ကြည်ငြိမ်စိတ်တည်ငြိမ်နေဥစ္စာရဏမာရိဖြစ်ဒါပေမဲ့ဥစ္စာရဏမာရိဖြစ်ပြီးတဲ့နောက် ဇံရောက်အောင်ကတော့ရုပ်တည်းမရောက်ဘူးကြားနေတဲ့ဌာနပညာတဲ့ဒုက္ခပရိပဒဥဇာရသမารိကြောင့်ကလွယ်လွယ်ကူကူနဲ့ရောက်တယ်ဇံရောက်အောင်ကြတော့ခဲခဲရင်းနဲ့အထုရတယ်အဲကြားကြားနေတယ်ဆိုလို့ရှိရင်ဒုက္ခပရိပဒဒီဘိုင်းကချမ်းသာခဲ့တယ်ဌာနပညာနောက်ပိုင်းမှာနှေးတယ်အဲဒီလိုဇံနဲ့ရှိတယ်အဲဒီဇံမှာလည်းပဲအဲဒီဇံဖြစ်တဲ့အခါလဲဖာတော်ဒီဝေဒနာဟောဒီစသဖြင့်56ပါးသောတရားတွေရှောက်ဝေးပါကြတဲ့နောက်ပြီးတော့တချို့ပုဂ္ဂိုလ်မှာတော့ ပထဝီပထဝီစသည်နှလုံးသွင်းလောလောကူကူနဲ့ဥစ္စာရသမารိဖြစ်တယ်မခဲရင်ဘူးတဲ့ခေါင်းကပြောတယ်မာနကမထေမျိုးပေါ်တယ်မာနကမထေရရာထွန်ထားတဲ့ရာကင်းမြေွယ်ကြီးကြည့်ပြီးနှလုံးသွင်းလိုက်တာနဲ့ဇံရတာပဲဟာခဲဘူးသူကအဲဒီပုဂ္ဂိုလ်ကဥဇာရသမารိလည်းလောလောကူနဲ့ရောက်တယ်ဥဇာရသမารိလည်းရောက်တော့ဇံလည်းရောက်သွားတာပဲဉာဏ်ဉာဏ်ရောက်သွားတယ်အဲဒါဒုက္ခပိဋကထိပ်ပါပညာ ဒုက္ခပရိပဒအခြေခံအကျင့်မှာလဲဘယ်လိုကူနဲ့ကျင့်ကြရတယ်မခဲရင်ဘူးဇာဇာပညာရောက်တော့လဲလင်းလင်းမြန်မြန်ရောက်သွားတဲ့ခိဗ္ဗပညာလင်သောအပညာလင်သောအပညာရှိတယ်အဲဒီလိုဇာနဲ့ရှိတယ်အဲ့ဒါတော့အကောင်းဆုံးပဲဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေတချို့လောလောကူနဲ့ လောလောဆူဆူနဲ့ဥရိယပဲညာစသည်ရောက်သွားတယ်ခုခေတ်ကာလလို့ဆိုတာသူဒုက္ခပရိဒါခေါ်မှာပါကျွတ်မခဲရင်မှုလွယ်လွယ်လေးပဲဘာမှမခဲရင်မငြင်းညူပါဘူးဒီလိုမှတော့မျိုးသမီးတယောက်တွေ့ဘူးတယ်မျိုးသမီးတယောက်သူကအရေးပဲငတော်ပါပဲဟိုတော့ဟိုဂျပန်ဂျပန်ခေတ်ဂျပန်နေသုတ်သွားတဲ့နောက်အဲအင်္ဂလိပ်အမေရိကန်တွေပြန်ရောက်လာတာကအဲဒီချိန်ကပါ ရေးလိုက်မှာတော့လေသူကဒီတရားစာပေဆိုရင်ဘာမှမလေ့လာဘူးတဲ့သူကဗမာစာအုပ်မကြည့်ဘူးခေပညာသာဖြစ်နေတော့အင်္ဂလိပ်စာအုပ်တွေကြည့်နေတာကျောင်းဆရာမလည်းလို့အင်္ဂလိပ်စာအုပ်တွေပဲကြည့်တာပဲလို့အဲဒီကမှလာပြီးတရားထုတ်နေရာမှာကြပါမလားဘုန်းကြီးကတန်တရားရှိတယ်စင်ဝါကြီးဘူး တရားဘူးသူတာလည်းမကြည့်ပါနဲ့ဒီတော့ကြလို့ချင်းဟာမကြပါမလားအောင်မယ်အောင်မယ်သူ့ဇာဟန်ကြတာနာအထုတ်နောက်တရားတော့ဆိုရင်ကိုနာယုတ်ဒီကွဲနေတာလို့ပိုင်းခြားခြားပြောလာတယ်ပိပိတတာကြီးသူကသူများလို့မဟုတ်သာသာဝဝလေးမဟုတ်ဘူးမှားရတဲ့အာရုံနဲ့မှတ်သိနေမှားရတဲ့အာရုံနဲ့မှတ်သိရများကွဲနေပုံများဟာသူကရှင်းလို့ပဲပြောပါတော့တော်တော်ကိုရှင်းတာသူကဥပမာနဲ့တော့သူကပြောသေးတယ်တောင်ပေါ်တဲ့မွေလေးတစ်ကောင်ထွက်လာလိုက်ဒုံးနေရိုက်ချလိုက် နောက်တစ်ကောင်ထွက်လာတယ်ဒုံးနဲ့ရိုက်ချဒီလိုပဲဗျာတဲ့ဟိုမှာဖောင်းတာပေါ်လိုက်ပြီးလိုက်ဒိန်းတာပေါ်လိုက်ပြီးလိုက်သူကလည်းသူမှတ်စရာအာရုံနဲ့မှတ်တည်တဲ့စိတ်မှတ်စရာအာရုံနဲ့မှတ်တည်တဲ့စိတ်ကလည်းခုတွဲတွဲပြီးတော့ကြိုက်ကြတယ်စိတ်ကောင်းတယ်တဲ့သူပြောတယ်အဲအဲ့ဒါတရက်လောက်မှားယုံတဲ့သူမှအဲနာယုတ်လည်းကွဲတယ်အဖြစ်အပျက်ကလေးတွေလည်းသူထင်းတယ်သူကအားဝစရာတော်ကောင်းတယ်သူမေးကြည့်တယ်တခြားတစ်ပါးစိတ်တွေထွက်သွားတာများမှတ်ရဘူးလားဆိုမထွက်ဘူးတဲ့သူစိတ်က ကမ္မထာကြောင့်ရောက်ကြတဲ့ကသူ့အိမ်အိမ်စီသွားတဲ့စိတ်ဒစိမ့်မှပြဘူးလေအိမ်မပြန်ဘူးလေကွာอืมအောင်းတာတော့ကောင်းတာလေကွာပါမီလူရှိတော့တကယ်ဆိုတော့သူ့လိုလောကဘက်ကအဲတရားဘက်ကမဟုတ်ဘဲနဲ့လောကဘက်ကချမ်းသာသာသာနဲ့နေလာတဲ့ပုဂ္ဂိုလ်ဟာကိုယ်အိမ်နဲ့ကိုယ်ပြန်ပြီးတော့တတိယရတယ်ကောင်းတာပဲကိုယ်အိမ်အိမ်သားတွေတတိယရတယ်တော်တော်ကောင်းတယ်ကွာအဲ့ဒီစိတ်တစ်ခုမှမပြဘူးလေသူ့ဥစ္စာကလည်းရောက်လာတဲ့ကသူကမသိကြီးတယ်ဖြစ်နေတာလေသူက အဲ့ဒါဥရိယဗျာညာနေတဲ့သူကရှင်းရှင်းလင်းလင်းနေရာသုံးရအတွင်းမှာတော့ဘယ်ချာချာဖြစ်ပါတယ်သူခဲခဲချင်းချင်းမှားတာမရှိဘူးခင်းတယ်သူကမပြောဘူးတွေ့လည်းကူပဲသူနောက်ပြီးတော့ထဲညာနေတဲ့လျှောက်တယ်တော့တော်တော်ကောင်းပါပဲအဲသင်္ခါရုပ္ပကညာတိုင်အောင်ဖြစ်ပုံလေးပြီးပြီးသားတယ်ရှင်းရှင်းလင်းလင်းပဲဒါပေမဲ့လို့အကြောင်းမညို့လို့သူခင်မောင်ကဘုရားတို့ဌာနပြောင်းရတော့ သူကရဲမကြည့်ခင်ကမ္မဋ္ဌာန်းကမ္မဋ္ဌာန်းကထွက်ရတယ်မထွက်မပြေလို့6ရက်လာကြတယ်။ဟောမ6ရက်လာရတယ်သူကသင်္ခါရုပ္ပကညာနေတယ်ထက်တဲ့တဏ္ဍာကိုပြင့်နေအမှန်ကောင်းတယ်လို့ဒါတော့ကောင်းတာဘုန်းကြီးကမတွေ့ဘူးလေ။ဒီမှာတချို့တချို့ယောဂီတွေကောင်းတဲ့အကြောင်းလည်းပြောတော့ပြောကြပါတယ်ဒါပေမဲ့ဘုန်းကြီးကိုယ်တိုင်သိရတာမဟုတ်လည်းမတွေ့ဘူး။အဲဒီတော့ပုဂ္ဂိုလ်က ဝိပဿနာအစပိုင်းမှာလည်းချမ်းသာတာနဲ့အာထုရတာဒုက္ခပရိဒါပဲသူဖြစ်ရလဲဆိုဒုက္ခပရိဒါသွားတာပဲနောက်ပိုင်းမှာလည်းဆင်းရဲမှုဘာမှမရှိပဲနဲ့လင်းလင်းမြန်းမြန်းဉာဏ်တွေတက်သွားတော့ခိဗ္ဗပညာသူဖြစ်ရလဲဆိုတော့တို့မဲ့ကျန်ကန်တွေကဒုက္ခပရိဒါခိဗ္ဗပညာတွေကသိထက်တန်းကြတယ်ကျန်ကန်တွေကတော့ဘယ်နဲ့ဆိုတော့ဆိုလို့ချင်းမောလာတဲ့ကိလေသာများတစ်ခါလုံး မှတ်လိုက်ုံနဲ့ပျောက်သွားရမယ်မပျောက်လို့ရှိရင်ပြင်သာဒုက္ခသတိပ္ပဒါပဲလေနောက်တစ်ခါမှတ်ရရင်နေရာမကျဘူးလေတစ်ခါတော့မှတ်ုံနဲ့ပျောက်မှတဲ့ဒုစရဟွန်းဒါပြီးတော့အဲဒီတော့မှတ်လို့နိုင်လို့ညာဖြစ်နေတဲ့ကလည်းအရိယာမေကသူကမကြခင်အတွင်းညာရီပိုင်းအတွင်းလို့ဒီလိုမြန်မြန်ရောက်သွားတာပဲအဲဒါရောက်တိုင်းခိဗ္ဗပညာပဲအဲဒါစာရဲပြည်ရလာတဲ့ခိဗ္ဗပညာမျိုးကတော့လွယ်ဘူးမလွယ်ဘူးသူခိကအာလာအာရယောသာ အရှုပ်ထွေးတွေခက်ခဲတွေမရှိဘဲနဲ့လွယ်လွယ်ကူကူနဲ့ဥရိယပဲညာစသည်ရောက်တယ်ဥရိယပဲညာစသည်ရောက်ပြီးတော့မကြခင်အတွင်းမဲ့သံဃာရုပ္ပကညာဖြစ်သံဃာရုပ္ပကညာရှင်းတာပြည့်စုံပြီးတော့သံဃာရချုပ်ငိမ့်တဲ့သဘောကိုဆက်ရောက်သွားတယ်ဆိုရင်ဗျာဒုက္ခပိယခိကပညာတွေခေါ်ရမှာပဲဘုန်းကြီးတို့ကဒီလိုအသိမှပြုတာရှားတယ်ဒီလိုပုဂ္ဂိုလ်တရားမှာတယောက်မရှိတယ်ဘူးရှားပါတယ်တော်တော်ရှားပါတယ် အခုဇံကလည်းဒီတိုင်းပဲသမာဓိဥဇာရသမာဓိဖြစ်အောင်အားထုတ်ရတာခက်ခဲနေရင်ဒုက္ခပရိယူတာလွယ်လွယ်လေးနဲ့ရောက်ရင်ဒုက္ခပရိယူတာဆင်းရဲတော့တာနဲ့ဆမ်းသာတော့အပြင်းရှိအဲဒီသမာဓိဥဇာရသမာဓိဖြစ်ပြီးတဲ့နောက်ဘနာဇံကိုရောက်ဖို့ရမလွယ်ကူပဲနဲ့ကြားနေလို့ရှိရင်ဒါနာပညာနှီးတယ်နှီးတော့ပညာရှိတယ်နှီးကွေးအဲသမာဓိဖြစ်ဥဇာရသမာဓိရောက်ပြီးတော့ မကြခင်အတွင်းမဲ့ဗနာဇာတမာရီရောက်သွားတယ်ဆိုရင်ခိဗ္ဗပညာအာခိဗ္ဗပညာပဲနှင်းနှင်းသောအသိဉာဏ်ရှိတာသိဉာဏ်နှင်းတာအဲ့ဒီပရိဝဒပညာ၄ပါးနဲ့ပထမဇာဝေဘာမိမြတ်စွာဘုရားဟောတယ်အဲ့ဒီဇာတိုင်းဇာတိုင်းနဲ့လျှောက်ပြီးတော့သာသောဟောဒီဝေဒနာဟောဒီတွေဒါတွေထုတ်ပြအသေးစိတ်တွေဝေဘာဒီလိုဟောပါတယ်သူကအဲ့ဒါကပရိဝဒနဲ့ နောက်ပြီးတော့ပရိပဒါဖြင့်ပရိဒါနိပရိဒါပရိဒါရမဏစသည်ဖြင့်ပရိဒါသိငယ်တော့ဒါစိတ်ရသိငယ်တယ်အင်းအားနဲတယ်ပေါ့အာဇွန်နဲအထက်ဇာနေကိုရောက်နိုင်အောင်ကျေစုပြုနိုင်တဲ့အစွမ်းမရှိတော့ပရိဒါသိငယ်တယ်ဒါစိတ်ကလေးသိနှုတ်တဲ့ဇာနေပရိဒါရမဏအာယုံကလည်းသူ့အာယုံကလည်းသိတယ်သူက မူလကသင်ပေါ်တဲ့ပရိဗာနမိတ်ကတိုင်းအာယုံကိုအကျဲမချဲဘူးအကျဲချဲပြီးတော့ရှုလို့ရှိရင်ဒါအပမနာရမဏခေါ်တယ်အကျဲမချဲပဲနဲ့ရသမျှအာယုံလေးနဲ့ခုနကတထွာလေလေးသေးတော့ဘာလို့ခေါ်လဲအဲ့ဒီဟာလေးနဲ့ပဲဇာရသွားလို့ရှိတာပရိဒပရိဒါရဏဇာန်လို့အဲနောက်ဇာန်ကသွန်အနုဝဉ္ဉနဲ့အာယုံတော့ကို ပြပြအောင်ပွားထားတယ်ဆိုပြိဋ္ဌပမာဏရမဏပမာဏအတိုင်းတိုင်းရှင်ကြည့်တော့အာယုံနဲ့ပြပြသောအာယုံဒါကဆယ်တော်ပတ်လဲတို့တောင်20ပတ်လဲတို့ဗေဒရာပတ်လဲကတောင်ပတ်လဲစသည်ဖြင့်ဘယ်လိုကြောင်းဝင်းလောက်တို့ရွာကြီးတစ်ခုလောက်မြို့ကြီးတစ်ခုလောက်စသည်ဖြင့်တခါလဲကျေပြန့်ပြန်ပြီးဖြန့်လို့ရတယ်ဓမာရီကြတော့ဓမာရီပေါ့ တမာရိရတဲ့အခါစိတ်ကူးနဲ့စိတ်ကူးနဲ့မဟုတ်ဝင်မယ်လို့ထင်နေတာအခုဝိပဿနာပြုတဲ့ပုဂ္ဂိုလ်တွေတော့တမာရီကောင်းတဲ့ခါကလာစိတ်ကူးတဲ့စိတ်ကူးတဲ့ရှောက်တင်တာအဲ့ဒီစိတ်ကူးတွေကိုအဟုတ်မှနေလို့တချို့ကအင်းနတ်ကလာပြီးပြောသလိုလိုဘာလို့လို့ဒီလိုလဲထင်တာပဲအဲနတ်တွေ့ရသလိုလိုဒီလိုလဲထင်တာပဲအဲဆရာသမားနဲ့တွေ့နေလို့ဆရာသမားလာပြောသလိုစိတ်ကထင်တကယ်တော့ဟုတ်တာမဟုတ်သူစိတ်နဲ့သူတမာရီဖြစ်နေတဲ့အခါစိတ်ကူးတဲ့စိတ်ကူးတဲ့ရှောက်ထင်နေတယ် အဲဒီတော့သမထသမာဓိအာယုံကိုပွားများထားလို့ရှိရင်ပမာဏရမဏအတိုင်းမသိတော့အောင်ရှိတဲ့ဇာတ်အဲဒီလိုဇာတ်နဲ့ရှိတယ်ဇာစိတ်ကိုကထက်ထက်တန်တန်အားကောင်းနေလို့ဒုတိယဇာတ်ကြီးရောက်ခွေရအားပြည့်နေတဲ့ဇာတ်ကိုပမာဏဇာတ်ပမာဏပမာဏရမဏအာယုံကလည်းပွားထားတယ်အပမာဏရမဏဇာအဲဒီလိုလဲ၄မျိုးခွဲတယ်အဲပရိဋ္ဌပရိဋ္ဌာရမဏဇာတ် ပရိဒအပမာနာရဏဇံအပမာနပရိဒရဏဇံအပမာနအပမာနာရဏဇံလေးမျိုးခွဲပြီးတော့သမန်ဇာနာဥပဒမေဇဝေရတိဆိုပြီးတော့အဲဥပဒမေဇဝေရတိပရိဒံပရိဒရဏပထဝီကတိနာပရိဒံပမာနာရဏပထဝီကတိနာစသည်ဖြင့်ဒီလိုဟောတယ်လေးမျိုးပဲအဲဒီလေးမျိုးသာဖြစ်ခိုင်းမှလည်းဖာတော်ဟောဒီစသည်ဖြင့်ဒီကအတိုင်းပဲဒီတရားတွေချက်ဝေဖန်နေတာပဲအကျယ်လေးသေးသေးဒီဝေဖန်နေတယ် အဲဒါကပရိဒပရိဒရမဏအဲဒါအဲဒီပရိဒပရိဒရမဏဇာနေနဲ့ဒုက္ခပရိဝေဒဒါနာပညာတွေအဲပရိဝေဒပညာနဲ့ရှင်ပြီးတော့အသီးသီးဝေဘာလိုက်တော့16မျိုးတော့ဖြစ်သွားတယ်အဲဒီ16မျိုးလည်းဝေဘာညသာပြဟောတာပဲဒီပြင်လည်းအများကြီးရှိပါသေးတယ်လျှောက်ပြီးတော့ဝေဘာသာတွေကတော့အဘိဘာယရဏနဲ့ဝေဘာသာရှိတယ်ဝိမောက္ခနဲ့ဝေဘာသာလည်းရှိတယ်အဲဒါအခုကအခုပြောခဲ့တာပထူကတိုင်းရှိသေးတယ် နောက်အာဘောကတိုင်းနဲ့ဒီတိုင်းဟောတာပဲအာဘောကတိုင်းဇာနဲ့ရေကိုကြည့်ပြီးတော့ပဂရိရေရင်ကြည့်ပြီးတော့လည်းဇာရနိုင်တယ်ရှိကပင်လယ်ကရေတွေကြည့်ပြီးဇာရဘုဒ္ဓပုဂ္ဂိုလ်ရှိတယ်အဲဒီလိုမရလို့ရှိရင်လည်းခွဲ့နဲ့အင်ဒုံတို့စလုံးတို့ဘာလို့ထည့်ပြီးတော့ရေးကြည့်ကြည့်သာသနာရှင်ရေးထည့်ပြီးတော့ကြည့်ရမယ်လည်းကအာဘောအာဘောရေးရေးပြီးတော့လုံးသွင်းရ อืมတေဇောကတိုင်းမိကတိုင်းကြတော့ထင်းနေပါလေမိရှို့ပြီးတော့သူကတောင်းဝင်လေးอืมထင်းလည်းရှိမှထင်းနေအနာကုန်ပါပါဒါမရနိုင်ထင်းနေသိကုန်မယ်ပဲထင်းနေပါလေမိရှို့ပြီးတော့မိရှို့တော့လည်းဒီတိုင်းမကြည့်ရသေးဘူးကလကာတို့ကတော့ကာထအောင်မယ်လို့ဆိုတာနာယံတို့တခုခုနဲ့ပေါ့လေကာထပြီအဲ့ဒီကနေပြီးတော့ခုနကထွာလေးလေးပြီးတော့အပေါက်ကလေးဖောက်ပြီးတော့မိမိတွေအဲ့ဒီကကြည့်ရမယ်အောက်ကထင်းစားတွေပါတယ်မမြင်ရအထက်ကမိဘိုးတွေပါတယ်မမြင်ရဘူးအလယ်တိုင်းကမိတွေတင်ကြည့်ပြီးတော့ အဲတေဇောတေဇောမိမိမိပြီးတော့နှလုံးသွင်းရဘုရားကဓာမိအောင်တွေပါတယ်လည်းနှလုံးသွင်းရလို့ဖြစ်เสียရှိပါတယ်ဆိုတာဝါရောကတိုင်းကြတော့လေကိုလေကတိုင်းကသာခက်တာပဲလို့ဆိုလေကတော့လေတိုက်လို့ဒီကိုင်းလေးပါလေလှုပ်တာကြည့်ပြီးတော့အဲ့ဒီမှာလေတွေတိုက်နေတယ်ဆိုတာအဲဝါရောဝါရော လေလေပြီးတော့နှလုံးသွင်းရတယ်ဆိုတော့ခက်ပါလေနတ်များမှာတော့အဲ့ဒီဝါရောကတိုင်းကသူတို့တော့ထင်ရှားတယ်ဆိုတော့ ဝါရောကဲတိုင်းမှာသူတို့ရှုပြီးတော့ဆံရတယ်နာများကြတယ်လူတွေမှာတော့ဝါရောလေကမမြင်ရဘူးရှိတော့ရှိနေတာမမြင်တိုင်းမရှိတာမဟုတ်ဘူးလေစာရှိရင်ကိုယ်မှာအတွေ့အထိတော့တိုက်ခိုက်နေတာသင်ရှားတာသို့တော်လည်းမြင်တော့မမြင်ရဘူးအဲနတ်တွေကြတော့ဒီဝါရောလေတွေလည်းသူတို့ကမြင်နေတာပေါ့သူတို့ကဝါရောလေတဲ့ကိုသိငွေသေးတာကိုဘာကြောင့်ဒီလေတွေလည်းသူတို့ရှုလို့ရတယ်။ဒါရလွယ်လေဝါရောကတိုင်းရှုဝါရောဝါရောလေလေလေပေါ့ရှုရတယ် အဲ့ဒါပထဝီအာဝတိသောဝါယောမဟာဘုကတိုင်း၄ပါးမဟာဘုကတိုင်း၄ပါးပြီးတော့အစင်းကတိုင်းက၄ပါးရှိတယ်နီလပိဒလောဟိတဩရတနီလဆိုအမျိုးအပြာအစိမ်းအဲ့ဒါတွေကနီလနီလတွေပါပဲသစ်ပင်တွေကိုသစ်ပင်တွေအဲစင်းစင်းညင်ညင်ဖြစ်နေတာနီလခေါ်တာပဲ

ဒါလည်းပဲကြီးစုလောက်အောင်ပန်းနေမျိုးပြတဲ့ပန်းနေစုပြီးတော့အဲ့ဒီဟာတွေသာသာရှင်းရှင်းလုပ်ပြီးတော့ရှုရမယ်ဘုက္ခလာတော့ဒါရှိခြင်းလွယ်ပါတယ်အဲဆေးနဲ့ရေးရုံပဲအညိုပြနာရန်တို့ဘာလို့ရေးပြီးတော့အဝိုင်းကြီးရေးပြီးတာကြည့်နေကြပါတယ်အဝတ်ရေးပြီးတော့လည်းအဲထောင်ပြီးတော့ကြည့်နေကြတာပါအခုနေကကလာလွယ်ပါတယ်သူကပိဒအဝါတဲ့အဝါကလည်းဒီတိုင်းမှာပဲခုနေအဝါရောင်ဆေးတုပ်ပြီးတော့ကြည့်နေကြရတာ လောဟိတအနီးတဲ့အနီးရောင်နေရာတဲ့သူ့လိုလိုလည်းရှိတာအဲရေးပြီးကြည့်မယ်လို့ရတာဩရဒအဖြူရက်တာဘောဓိကအုံနိုင်ရတယ်ဖြူနေတာပဲအဲပိဿာကြီးပိဿာအဖြူကြီးကိုအင်းချန်ထားပြီးတော့အဲဒီမှာအဝိုင်းလေးလုပ်ပြီးအဲဒီအဝိုင်းထဲမှာစိုက်ပြီးတော့ကြည့်မယ်ဆိုဒါလည်းအဖြူကတိုင်းဩရဒကတိုင်းရတာပါပဲအဲဒါသမာဓိဥစ္စာရသမာဓိဖြစ်တဲ့ခါကာလကျတော့និဝရဏတွေကင်းသွားအဲပဂရိ တတိုင်းအာယုံမျိုးမဟုတ်ဘဲနဲ့ဒီကြီးလေးနဲ့တဏှာဆင်ဆင်ဖြစ်ပြီးတော့ထင်တယ်တဲ့အကြောင်းလေးနဲ့တပါဖြစ်တယ်ဥစ္စာရသမารိအဲဒီကဥစ္စာရသမารိအကောင်းတဲ့အခါမှာဝိတ္တဥစ္စာရပိသုကဧကကတာနဲ့ဧကကတာဆက်ဆိုင်ငါ၅ပါးထင်ရှားပြီးတော့ပထမဇာရောက်တယ်အဲနောက်ဒုတိယဇာလည်းဒီတိုင်းပဲဝိတ္တဥစ္စာရမပါတတိယဇာပိတိမပါသုရဇာဒုက္ခပါပဲဥပ္ပယဧကကတာထင်ရှားပြီးတော့သုရဇာရောက်တယ်အဲဒီဇာနေလည်းခုနကပထဝီကတိုင်းဇာနေလိုပဲအကုန်လုံးဝေပါနဲ့ အဲမြတ်စွာဘုရားအကျယ်ကြီးပြပါနာအဲဒီကနောက်လည်းပဲသူကပရိဒပရိဒါရမဏအဲဒါသုဝနာဒုက္ခနာစသည်ဖြင့်ဝေဘာနာတွေရှိသေးတယ်သူကအဲဒါတွေဝေဘာပြီးတော့ဇာစိတ်အဲဒီဇံဖြစ်တိုင်းဖြစ်တိုင်းမှာဖာသောဟောဒီဝေဒနာဟောဒီစသည်ဖြင့်တရားတွေသေးသေးဝေဘာနဲ့အဲဒီဖာသောဟောဒီဖာသာစသည်တို့ကိုလည်းဘယ်လိုဟာလဲဆိုမေးပြီးတော့တခါဝေဘာညာနဲ့အနံကျေဝန်းပါလေ ။နောက်ပြီးတော့ဒါတတိုင်းပြီးသွားတယ်။တတိုင်းပြီးတော့မြမဝူရကမေတ္တာကရုဏာမုရိဒာစနေတာဝေဘာမြန်လဲကတမေဓမ္မကုသလကုသလဓမ္မကုသတရားတို့သည်ကရမေပဲစီတော်မီယသမိသမီးခြင်းခန္ဓာ၏ရူပကဘာတရားရူပဘဝ၌ဖြစ်ခြင်းဤမေဃအကြောင်းဖြစ်သောဇံကိုဘာဝေတိဖြစ်စေ၏ဝိသကမေဟိ ဘုဒ္ဓကာမကိလေသာကာမဓမ္မကိဉ္စေသာလည်းဝိဇာကုရေတမေအဘုဒ္ဓရိယဓမ္မကိဉ္စေသာလည်းဘုဝေကာသနိဝရဏကိဉ္စေခြင်းကြောင့်ဖြစ်သည်ပိတိဒုက္ခပိတိဒုက္ခရှိသောအဲမေတ္တံမေတ္တာနဲ့ရှင်သောမေတ္တံချမ်းသာစေလိုပြီးမေတ္တာရနဲ့ရှင်သောပထမဇာနာပထမဇာနာဥပါဒမေဇာယဝေရတိနေဤသာသမေသနေဒုက္ခနဲ့ဖာသောဟောတိဖာတတိသိဝေဒနာဟောတိဝေဒနာတိသိစသည်ဖြင့်ဝေဒနာပါ အဲမေတ္တာကမ္မထာမေတ္တာကမ္မထာကတော့ကောင်းပါလေဇာရရင်ရမရရင်လေမေတ္တာကမ္မထာကုသိုလ်ရတယ်မေတ္တာဆိုတာအများကြီးပို့နေရတာဘုန်းကြီးကျောင်းနေမှာဆိုရင်ဖြင့်အဝေရာအနေသဗ္ဗေတတ္တာသဗ္ဗေပါဏာစသဖြင့်ပါဠိတွေယူပြီးတော့အဲပရိယုတဲ့ခါတွေဟုတ်တဲ့ဟုတ်ကရုပ်ဖတ်နေရတာဒါပေမဲ့စိတ်ပါဝယ်အရေးကြီးတယ်တချို့ကရိုးတာရိုးနေတာစိတ်ကပါရမဟုတ် သဗ္ဗေသတ္တသဗ္ဗေပါဏတိကဆိုနေအသိကတခြားရောက်အဝေရာဟွန်းတူလည်းဆိုနေအဲဒီဝေရာရံကင်းကြပါလေဆိုရက်မေတ္တာဓာတ်မပါဘူးဆိုတာတခြားစီတွေကရောက်ဒီလိုဆိုလို့ရှိရင်လည်းသူကဒါသမာဓိကုသိုလ်ကောင်းအောင်မဖြစ်ဘူးအဲဒီတွင်စိတ်ကူးနေတာတွေကတခြားရောက်နေတော့လောဘနဲ့စိတ်ကူးရင်လောဘတွေဖြစ်နေမှာဒေါသနဲ့စိတ်ကူးဒေါသတွေဖြစ်နေမှာပဲอืมရေးကြည့်တာကတော့စိတ်ပါလဲပါနဲ့နှလုံးသွင်းဖို့ရေးကြည့်တယ် ပါဠိတော်ကျွေးရင်လည်းပါဠိတော်ရွတ်ပြီးတော့စိတ်ကတော့ဆန်းသာကြပါစေအဝေရာဟွန်းတုဘေးရန်ကင်းကြပါစေအာရပိဇာဟွန်းတုကိုဆင်းကင်းကြပါစေအစိဆင်းကင်းကြပါစေအာနိကဟွန်းတုကိုဆင်းကင်းကြပါစေသူခိယရဏပိယရဏုချမ်းသာနဲ့ပြည့်စုံပြီးဖြစ်၍မိမိခန္ဓာကိုရွတ်ဆောင်နိုင်ကြပါစေတဲ့သိပါလဲပါနဲ့မေတ္တာပုဂ္ဂိုလ်လိုပါတယ်အဲဒီတော့မေတ္တာပွားရမယ်တယောက်ဖြစ်ဖြစ်အများဖြစ်ဖြစ် တို့ကြိုးအားဖြင့်တော့ချမ်းသာပါစေချမ်းသာပါစေဒီလိုလုံးသွင်းရုံပါပဲဒီနေ့ရွတ်စရာဆိုစရာမှပါတော့ခုတရားလာတဲ့ပုဂ္ဂိုလ်တွေမရွတ်ရသေးဘူးဘုန်းကြီးကလည်းပြောနေတယ်အချိန်ကတော့တော်ကုန်တယ်ဆိုနေပြီးတော့နိုင်ရွေးကနိုင်ရွေးသုံးနိုင်ရွေးချင်းနိုင်ပြီးတော့နိုင်ပြီးကနေတော့အဲဟိုကပထဝီပထဝီတို့အာဘောတေဇဝါယောဒါလေးပါကဒါလေးပါကတိုင်းနီလပိဒလောဟိတဩရာတ ဒါအစင်ကတိုင်းဘောနာကတိုင်း၄ခု၈ခုပဲအင်းဒီလိုရင်းမဲ့လို့ဗိဓမာတော်သင်္ခါကျမ်းထဲမှာကတိုင်း10ပါးရှိတယ်အဗိဓမာမှာတရားဟောတာကတော့ဒီကတိုင်း10ပါးပဲသုဒ္ဓနေမှာလည်းတရားဟောတာဒီလိုကတိုင်း10ပါးပါပဲ10ပါးတော့ပြတယ်ဒါပေမဲ့ဒီကွာတွေကအာကာသဆိုရင်လည်းအရုပဇာနဲ့ဆိုင်တဲ့အားတွေဝိညာဏကတိုင်းဆိုတာလည်းအရုပဇာရင်အာယုံမှာအဲဒါ10ပါးပဲဗာဠိတော်မှာတရားဟောတယ်အဲဒီဟာတွေကတော့အဲဒီကတိုင်းတွေကတော့ အခုတရားနာနေရင်နှလုံးသွင်းမှုရမဖြစ်ဘူးဆိုလို့ရိုးလို့လည်းဘာမှမထူးဘူးအဲဒီကအဆုခိုင်းတော့မဖြစ်ဘူးဟော မေတ္တာမေတ္တာကမ္မထာကတော့တရားနာရင်လည်းပွားလို့ရတယ်သွားရင်လည်းနေထိုင်အကုန်လုံးပွားလို့ရမေတ္တာကမ္မထာကောင်းမေတ္တာပွားများနေတဲ့ပုဂ္ဂိုလ်အိမ်နိုးချမ်းသာကောင်းစွာအိမ်မက်အကျိုးတွေရတယ်အိပ်ရင်လည်းခြံရသာနဲ့အိပ်ပြောရနိုးရင်လည်းခြံရသာနဲ့နိုးရအိပ်ပြောနေတဲ့အခါမကောင်းတဲ့အိမ်မက်တွေပါလေမမက်ဘူးတဲ့မေတ္တာပို့နေ အိမ်တို့ချမ်းသာကောင်းစွာအိမ်မဲ့တဲ့အိမ်နဲ့လည်းကောင်းမယ်လို့ချစ်ချစ်တဲ့လူနတ် လူတွေများချစ်ကြတယ်နတ်တွေများချစ်ကြတယ်စောင်းလာနတ်များနတ်တွေကစောင်းလျှောက်ပါတယ်မိစိတ်ဓာတ်တို့ကြောင်ကြားကိုမာတဲ့မိတို့အစိတ်တို့ဓာတ်တို့လည်းနဲ့တင်များမတိမတိပဲရှိတတ်တယ်မေတ္တာပွားများနေတဲ့ပုဂ္ဂိုလ် လင်းစွာစိတ်တည်ချမ်းသာပါစေချမ်းသာပါစေလုံးသွင်းအောင်စိတ်ကတည်ကြည်လွယ်တယ်ခုနကပထဝီပထဝီလို့မခက်ဘူးတဲ့သူကတည်ကြည်လွယ်တယ်ချမ်းသာပါစေချမ်းသာပါစေစိတ်တည်ကြည်လွယ်တယ်စဉ်းစားစိတ်ဆွေကြည်မြဲတယ်ချမ်းသာပါစေချမ်းသာပါစေလုံးသွင်းနေတော့အဲ့ဒီပုဂ္ဂိုလ်ရဲ့မျက်နှာကြည်ကြည်လင်းလင်းပဲနာကောင်းတယ်လူတူးကြောင်နဲ့တွေ့ရချမ်းသာပါစေချမ်းသာပါစေဒီလိုလုံးသွင်းရအဲ ဒီဆိုစရာအကြောင်းပေါ်လာပေမဲ့ချမ်းသာပါစေချမ်းသာပါစေကိုနှလုံးသွင်းနေတာမျက်နှာရှင်ရှင်ကြကြနဲ့ထားနိုင်တယ်ပြောတဲ့စကားလည်းပဲချမ်းသာစေနိုင်တဲ့စကားလုံးကောင်းကောင်းကိုပြောနိုင်တယ်အဲဒီလိုနှလုံးသွင်းမထားလို့ရှိရင်တော့ဟိုကပြောတဲ့စကားကြားပြီးစိတ်ဆိုးပြုံးနေမတော်တာတွေလျှောက်ပြောမိနေရမကြဘူးအဲကြောင့်မေတ္တာပွားများနေလို့ရှိရင်ရှင်ကြည်မြတ်နေလင်းစွာစိတ်ကြီးရှင်ကြည်မြတ်နေလင်းစွာစိတ်ကြီးတဲ့ရှင်ကြည်မြတ်နေ သေတဲ့အခါကာလမှာလည်းဓမ္မတွေရောက်တယ်ပြီးလို့ရှိရင်တခြားတရားတွေမရနိုင်ဘူးနော်တဲ့ဇာန်ရသွားလို့ရှိရင်မေတ္တာဇာန်နဲ့ဓမ္မတွေရောက်တယ်အဲမတူဘူးပဲနဲ့သေတာမတွေ့သေတဲ့အခါလည်းတူတူဝေနဲ့အကုသိုလ်အယုန်တွေရောက်ပြီးတူတူဝေမိမောပြီးတကလားမသေးဘူးတဲ့အဲသေကမတွေ့လားလေစမှာဆက်တဲ့တရား မေတ္တာပွားရာအကျိုးဤတဲ့မေတ္တာပွားခြင်းအကျိုး30နဲ့တပါးအဲ့ဒါကြီးရပါတယ်။ဒါကြောင့်အခုတရားနာရင်လည်းမေတ္တာဉာဏ်ရည်ကြီးရင်ရည်မေတ္တာတော့ပွားအောင်မှဖြစ်မယ်။ဒီနေ့ဆိုလည်းမဆိုရသေးဘူးဆိုလည်းဥမနေရကြ။အဲဆိုကြအားလုံးသတ္တဝါတွေဘေးရန်ကင်းကြပါစေ။ ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြခန္ဓာစွာနှင့်မိမိခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေအလုံးသတ္တဝါတွေသိရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှဖျားခန္ဓာစွာနှင့်မိမိခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေအလုံးသတ္တဝါတွေဘေးရန်ကင်းကြပါစေ ရဲကင်းကြပါစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြအမှန်စွာနှင့်ဒီနေ့ခန္ဓာဝန်ကိုသိဆောင်နိုင်ကြပါစေအဲဒါကမေတ္တာကိုချမ်းသာကြပါစေချမ်းသာကြပါစေနှလုံးသွင်းတဲ့လုံးသွင်းတဲ့ချမ်းသာပြီတဲ့စိတ်ကလေးတွေအသေးသေးဖြစ်ပြီးကြောက်နေတာပဲ အဲ့ဒါလေးကိုရှုရတယ်ချမ်းသာပါစေဆရာစိတ်ကနှလုံးသွင်းလိုက်တာနဲ့ချမ်းသာပါစေဆိုတာလေးကိုနောက်ကလိုက်ပြီးမှတ်ရတာကိုချမ်းသာပါစေနှလုံးသွင်းတာလေးစိတ်ပြီးတဲ့နဲ့ပါပဲဘာနာမည်မတတ်လည်းရပါတယ်အခုအာလုံးတ attva တွေဆိုအာလုံးတ attva တွေနှလုံးသွင်းတဲ့စိတ်ကလေးပြောက်သွားဘေးရန်ကင်းကြပါစေအဲဒီတော့နှလုံးသွင်းတဲ့စိတ်ပြောက်တာမရှိစိတ်ဆင်းရဲကင်းကြပါစေဆိုအဲဒီစိတ်မရှိပြောက်သွားတယ် ကိုယ်စင်ရကင်းကြပါစေဒီစိတ်လည်းကြောက်သွားကိုယ်စိတ်နဲ့ကြာချမ်းသာစွာနဲ့အဲကိုယ်စိတ်နဲ့ကြာလို့အလုံးစုံတဲ့စိတ်ဆိုတဲ့စိတ်ချမ်းသာစွာနဲ့လို့လုံးစုံတဲ့စိတ်ဆိုတဲ့စိတ်မိမိတို့ခန္ဓာဝန်ကိုအဲရွတ်ဆောင်နိုင်ကြပါစေလို့လုံးစုံတဲ့စိတ်ဆိုတဲ့စိတ်တရားဆိုရင်အလုံးစုံရင်ပျောက်ပျောက်လိုက်နေတာအဲဒါတွေနောက်ကနေပြီးတော့ရှုလိုက်လို့ရှိရင်ဒါဝိပဿနာဖြစ်တာပဲအဲဒါ သမာဓိနဲ့ဝိပဿနာသမထနဲ့ဝိပဿနာအစုံစုံရှိတာတဲ့ဇာရရင်ဇာဝင်စားပြီးဝိပဿနာရှိတာဒီလိုဝိပဿနာရှိတာပဲချမ်းသာပါစေဆိုဇာတိကလေးပြလိုက်ဇာငါထားလိုက်အဲဒီချမ်းသာပါစေလို့နှလုံးသွင်းရှိတဲ့ဇာတိကလေးရှိလိုက်အဲဒီလိုပဲအထူးကတိုင်းဇာဆိုရင်လည်းပထူကြီးလုံးနှလုံးသွင်းပြီးဇာတိကလေးပြလိုက်အဲဇာပြတ်သွားတာနဲ့အဲဒီအထူးကတိုင်းစီရောက်သွားတဲ့ဇာတိကလေးကိုရှိလိုက်အဲသမထနဲ့ဝိပဿနာအစုံစုံတွဲပြီးတော့ရှိတာအခုလည်း မေတ္တာပွားရင်မေတ္တာစိတ်ကိုနောက်ကရှုရမယ်နောက်ကရှုရမယ်။ဒါရင်လိုက်ဆိုရမယ်။လိုက်ဆိုရင်စိတ်ကလည်းရှုရမယ်ဝိပဿနာတစ်ခါလည်းပါကောင်းတယ်။အာလုံးတတ္တဝါတွေဘေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ ကိုဆင်းရဲကင်းကြပါစေကိုသိနေပြာခန္ဓာသာနှင့်မိမိတို့ခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေအဲဒီလိုမေတ္တာကများပို့လို့ရတယ်တဝူတဲ့ပို့လို့လည်းရတယ်ချမ်းသာပါစေချမ်းသာပါစေအဲလိုပို့နေတဲ့ရာလူသွားစဉ်းစားပြီးရင်ဒေါသဖြစ်တာလည်းအဲ့ဒီမဖြစ်အောင်လို့ဒါလည်းဖြေရောက်ပြီးတော့ ရှိရတယ်စိတ်ဆိုးနေလို့လကားပဲသူကနဲ့သူသူကနဲ့သူဖြစ်နေကိုလည်းကိုယ်ကနဲ့ကိုယ်ပဲအဲချမ်းသာပါစေလို့အရတ်ချင်မျက်နှာမှာရာမရှိဘူးတဲ့ရန်သူရဲတော့မရှိပဲနဲ့အလုံးချမ်းသာပါစေဆိုတဲ့စိတ်ကလေးပြောင်းလို့ပွားရတယ်တူတဲ့ဆိုရင်တော့ဘောလို့လေပါလေကိုကြီးညိုတဲ့ယူသည်လေးစားပြုလုပ်တဲ့ပုဂ္ဂိုလ်သိနေအောင်ပြုပြီးတော့ချမ်းသာပါစေချမ်းသာပါစေအမေတို့အဖေတို့အဲသူတို့ရတာပဲ အဲဒါကျိုးလို့ရှိရင်အဲဒီလိုနှလုံးသွင်းနေလို့ရှိရင်သာမေတ္တာ ကုသိုလ်တွေဖြစ်နေတာပဲဇာမရောက်သေးပြီမယ်လို့လည်းကုသိုလ်တွေပဲဒီကုသိုလ်တွေသိသွားရင်လည်းသုခတိဘဝရောက်နိုင်တယ်တရားလည်းတရားကာလဒနေဇာနိပုံသားကြီးဆိုတာစောစောကတူအစိုးရရာဇီကြီးတယောက်ပါပဲကိုနေကောက်ဖန်ရေးဘက်ကသူလိုက်ပြီးတော့ကောက်ဖန်မတရားမှုတွေတော်တော်လုပ်တဲ့ပုဂ္ဂိုလ်ကြီးပါပဲအဲအစိုးရအမိတ်ဆိုပြီး ဆင်းရဲသားတွေဒီကလည်းအခွန်တွေပိုပေါက်လာတယ်မျိုးရောက်လို့သူရဘာနာလိုက်တွင်းတဲ့ခါကာလကြတော့လည်းပဲဆင်းရဲသားတွေအကြောင်းပြုပြီးတော့သူကအစိုးရဘာနာလိုက်နည်းနည်းအတွင်းတယ်ဟိုဒီနေ့မိုးလေဝသဆင်မပြေလို့အလောက်ကန်နေဆင်မပြေလို့ဒီနေ့ခွန်နည်းနည်းရတယ်ဆိုပြီးတော့အစိုးရဘာနာတိုက်ကြတာနည်းနည်းအတွင်းသူပဲနည်းနည်းယူဒီလိုလုပ်နေတယ်ဒီဆိုတာပေါ့အဲ အတဲတာမကြမ်းမှာဖြစ်တဲ့ကရှင်သာရိပုတ္တရာပင်ရှင်သာရိပုတ္တရာကလူဘဝတွေကအနိုင်ရင်းနေတဲ့မိတ်ဆွေပြက်ရှင်သာရိပုတ္တရာသူသွားပြီးတရားဟောအပေလေးပုံနဲ့လူဘဝကောင်းတယ်အာရမလုံးခြင်းမလုံးသွင်းလူဘဝနဲ့နတ်ဘဝသုမာရီကောင်းတယ်သုမာရီတဲ့ဒါဝိနာယာမသုဒ္ဓနေမနိပရမတဝတဝတိအဲဒီပရမတဝတဝတိကဓမ္မဘုံကပိုကောင်းတယ်ပြောတာအာဓမ္မဘုံပြောတယ်ဓမ္မဘုံကဟုတ်တယ်ဓမ္မတိ ရောက်ခြင်းရောက်ခြင်းမူလားရောက်ခြင်းနဲ့ရောက်ခြင်းရောက်ရောက်တဲ့နေ့ငါပေးမယ်ဆိုပြီးတော့အဲဒီမေတ္တာကရုဏာမုဒိတာဥပေက္ခပွားပုံတွေကိုဟောတာပဲမေတ္တာဇာပွားရင်းနဲ့တူပါတယ်မေတ္တာဇာပွားဝေရပြောပြီးတော့ဒီမှာရေးဥဒရာပြန်ကြတာကြောက်မြောက်သေးဘူးအဲဒီတနင်္ဇာနေ့ဆိုတဲ့ပုံနာကြီးသေးတာပဲသေးတော့သူကဇာရသွားတော့ဓမ္မတိရောက်တယ်ဒီကနေ့ဒီကကကလေးဇာစာလေးရရင်လောလောပဲခက်တာမဟုတ်ဘူးတခြားတော့ကုသိုလ်အကြောင်းထူးမရှိလို့ရှိရင် အဲမကြမ်းမှန်များဖြစ်နေမေတ္တာပွားနေအောင်ဟန်ကြတယ်မေတ္တာပွားနေအဲဒီမေတ္တာစိတ်နဲ့ပေးသွားလဲကောင်းတာဝိပဿနာရှိနေတဲ့ပုဂ္ဂိုလ်တော်ကိုဝိပဿနာနဲ့ရှုပြီးတော့ဒါကတော့အကောင်းဆုံးပေါ်နေတယ်အမှန်တရားကျေးဇူးများပါတယ်အဲဒီမေတ္တာချမ်းသာပါစေချမ်းသာပါစေလို့နှုတ်သွင်းတဲ့စိတ်ချမ်းသာစေလို့တဲ့မေတ္တာဓာတ်နဲ့အဲဒီမေတ္တာပို့ရတဲ့ပုဂ္ဂိုလ်နဲ့ကပြီးတော့တခုတည်းတကောင်းနဲ့လို့ဖြစ်တဲ့အခါဇာရောက်တယ် အဲဒီဇာဟာလည်းပထမဇာရှိတယ်ဒုတိယဇာရှိတယ်တတိယဇာရှိတယ်အဲဒီဇာနေမှာလည်းပဲပฏิပဒါနဲ့တွဲမယ်ဆိုရင်ဒုက္ခပฏิပဒါဒနာပညာစသည်ဖြင့်ဒါတွေရှိတာအဲဒါတွေအကုန်လုံးလျှောက်ဝေဖန်ပြီးတော့မြတ်စွာဘုရားဟောတာပဲအဲဒီဇာစိတ်အတွင်းမှာပါဝင်တဲ့တရားတွေလည်းဖတ်တော်ဟောဒီဝရဏဟောဒီစသည်ဖြင့်ဒါတွေလျှောက်ပြီးအကုန်လုံးဝေဖန်တယ်အဲမေတ္တာဇာမှာတော့သူတရားမပါပါဘူးဒီ56ပါးပဲကရုဏာဇာကြတော့ဖြင့်ကရုဏာတစ်ခုပိုးပါလာတယ်ဒီမှာ အဲကရုဏာတခုပိုးပါလာမုရိဒာဇာကြတော့မုရိဒာတခုပိုးပါလာဥပေက္ခာကတော့သရုဒ္ဓဇာဒီသမဇာညာမှာသူကတော့တတိယဇာကြောင်ရပြီးတော့မှသရုဒ္ဓဇာသရုဒ္ဓဇာကြောင်ရပြီးတော့သမဇာအဲ့ဒီလိုကြမှာပွားများရတယ်တဲ့အဲ့ဒီဇာနဲ့လည်းဝေဘာနဲ့နောက်ပြီးတော့အတုပကမ္မထာနဲ့လည်းဝေဘာနဲ့အဲဥရုမာရကဥရုမာရကဇာနဲ့သူကတော့ပထမဇာတစ်မျိုးတည်းပါပဲအဲဖူးရောင်တဲ့သူတွေကောင်းကြီးအာပြုပြီးတော့ ဗာယဝိညာဉ်လကဝိပုဗ္ဗကစသည်ဖြင့်အတုပကမ္မထာ10ပါးနဲ့လည်းဝေဘာမိတယ်နဲ့ဆိုပြဟောတယ်အဲဒီမှာလည်းပရိဒါနဲ့ဒုက္ခပရိဒါသနာပညာအဲဒုက္ခပရိဒါခိဗ္ဗပညာဒုက္ခပရိဒါသနာပညာဒုက္ခပရိဒါဒုက္ခပရိဒါခိဗ္ဗပညာပရိဒါပရိဒါရမလားစသည်ဖြင့်ဒီလိုပါလေအကုန်လုံးရနိုင်တာပါပဲအဲ့ဒါတွေလျှောက်ပြီးတော့ဝေဘာမြတ်စွာဘုရားဟောတယ်အဲ့ဒီဇာနိုင်ဇာနိုင်မှာလည်းဖာသောဒီဝေရဏဟောဒီစသည်ဖြင့်အဲပြီးတော့ကုဋ္ဌသဝါရအပြင်လည်း ဒုက္ခကာလမှာနာခန္ဓာ၄ပါးဖြစ်တဲ့အာယရဏနာအာယရဏ၂ပါးနန္ဒ၂ပါးစသည်ဖြင့်ဒုက္ခကာလမှာသဘောတရားများသာဖြစ်တဲ့ခန္ဓာများသာဖြစ်တဲ့အာယရဏများသာဖြစ်တဲ့စသည်ဖြင့်ဘုရားမိဒ္ဒကလာဟောတယ်အဲဒါနတ်စွာဘုရားကပြီးဓမ္မတရားတွေသုတ်တတရားတွေတဲ့လုံလုံကဲကဲကြည်ကြဲပြန့်ပြန့်ဟောဖို့နဲ့ဒီလိုတရားမျိုးကနာရခဲ့ပါတယ်အခုဘုန်းကြီးကဝါစဉ်နဲ့မဟောလို့ဖြစ်တာဒီတိုင်းဟောရင်ဖြင့်ဒီတရားတော့၆တွေ့တယ်တရားတော်ပြည့်ပြခုံးမဲ့တရားပဲ အခုကတော့ဝါစင်နဲ့မြတ်စွာဘုရားဒါဝရင်သာရောက်ပြီးဟောနေတယ်ဆိုတော့အာရုံပြုတယ်လည်းကောင်းပါလေမြတ်စွာဘုရားနတ်ပြည်ဟောတဲ့တရားပဲနတ်တွေနားနေရဘူးတရားနာတဲ့ပုဂ္ဂိုလ်တွေလည်းနတ်တွေလိုရှိတယ်ဘုရားကနတ်တွေတရားနာတယ်လို့မြတ်စွာဘုရားဟောတဲ့တရားတွေတို့လည်းနားနေရတာပဲအာရုံပြုတယ်သူမိမိတို့လည်းအစဉ်တန်းနဲ့မြင့်အမှန်ကောင်းတယ်လို့ဒါမှလည်းနှစ်နာရီခဏကြည့်ပါသုံးနာရီပဲကြည့်တယ်တရားကနေသိနေနောက်တစ်ခါကျတော့ဘာဟောရမလဲဆိုရင်လောကုတ္တရာ

တော့ယ ahanan များဘာနာမှာဖြစ်တဲ့ကရိယာတရားတွေအဲဒါတွေလည်းဟောရအောင်ပါ။ဒါကုသရာဓမ္မအကုသရာဓမ္မဗျာဓမ္မဆိုတဲ့ဒီသုံးပုဂ္ဂိုလ်ကအကျယ်ကြီးပဲအမှန်ကျယ်တာအဲဒါတွေဘုသူတ္တဖြစ်အောင်ဘုသူတ္တလည်းဖြစ်အောင်အဲမိမိတို့အထုတော်တဲ့တရားနဲ့လည်းနှိုင်းယှဉ်ကြည့်မယ်ဆိုရင်မှတ်ရတာကြတယ်တဲ့ပါပါတယ်။အဲဒါကုဒါဝိနာမှာဟောတဲ့တရားတဲ့ဒီတရားသိညာတွေနောက်တစ်ခါဘယ်တော့ဟောရမလဲဆိုတော့ခီးသွားကြရရှိနေတော့ ဒီလိုရလာဆို3ရက်နေမှာမန္တလေးသွားတော့တပေါင်းလာပြီးတော့3ရက်နေမှာကြာရောက်မှာဆိုတော့တပေါင်းလာပြီးတော့မဟောနိုင်ဘူး။တပေါင်းလာပြီးတော့ဒီမှာရှိတဲ့ပြင်နေတဲ့ပုဂ္ဂိုလ်တွေဟောလင်း။တကူလာတော့ကြာမှာတကူလာတော့ကြာတော့ပညာတွင်နဲ့ဟောမယ်ဆိုဟောလို့ဖြစ်တာပါပဲ။အဲပညာတွင်နဲ့တကူလာပြည့်အဲဒီနာရက်တွေတော့များများဟောအောင်မှာဒီနေ့တော့တရားသိညာပြည့်အဲဒီတော့အဲဒီတော့တရား နာတဲ့ပုဂ္ဂိုလ်ဒီဆိုင်ကလေးရထားတဲ့ပုဂ္ဂိုလ်ယူဝဲကြနှောင်းဆိုင်ရနည်းနည်းပဲရှိတယ်နည်းနည်းတော့ရှိသေးတယ်ကောနေရာလေးတဲ့ပုဂ္ဂိုလ်ကိုပြရအောင်နေရာလေးတဲ့ပုဂ္ဂိုလ်ရှိရင်လည်းဒါပြီးတော့တောင်းမှရပါတယ်ရှိပါပြီလို့ဆိုတာဘာလို့လဲဆိုဒီစာရောပါမှာသူကပြောလို့ရှိတာဒီစာရောပါရင်ဘာတွေပြောနေမှမသိဘူးဒီတရားတရားတွေဒီဟာတရားတွေရေးကြည့်တဲ့တရားတွေအဆုံးတော့ပါပါတယ်ဒီထဲမှာယနေ့ခု၌ ခနုတောပြုစုပွားများအာထုအပ်သောကုသိုလ်ကောင်းမှုအပေါင်းဤသို့ပါကကိုမိဘတော်မှာစ၍အလုံးစုံသောတရားပေါင်းတို့အားမြတ်ပြေဝေပါကုန်၏ လုံးစုံသောဘဝပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြဆန္ဒကြပါစေ